အတိပတိယတရားသုံးပါးတွေကအတ္တတိပတိယကိုမြတ်စွာဘုရားဖွင့်ဆိုပြီးတော့ဟောကြားသွားတဲ့အတိုင်းဘုရားများစွန့်နိုင်တယ်လို့ရှင်းရှင်းပြီးတော့ပြတ်သွားပါတယ်။ကုဏတိဒုက္ခဝေဒီရောထွေးပြီးတော့နေလို့အဲ့ဒီတရားစုတွေရဲ့ လွှမ်းမှုအနှိမ့်ဆက်ခံရတာဒုက္ခမျိုးစုံနှိမ့်ဆက်ခံရတာအဲတော့အဲလိုဒုက္ခမျိုးစုံတွေနှိမ့်ဆက်ခံရတဲ့ကြားထဲမှာယခုလိုလောဘဒေါသစရှိတဲ့ကိလေသာတွေအပြင်းထန်ညှိတရဌာနရောက်ရှိပြီးတော့လူကိစ္စဝါဝါရေးပြည့်စုံထားပြီးတော့ ကိလေသာငြိမ်းချောင်သီလသမာဓိပညာအကျင့်ကောင်းနေပါလေကျင့်သုံးနေတဲ့မှာငကိုကခံစားပြီးတဲ့ကာမဂုဏ်တွေရောသူ့အောင်အစ်စ်နိုင်တဲ့ကာမဂုဏ်တွေကိုရောကြံစည်နေမယ်ဆိုလို့ရှိရင်မတော်ဘူးဆိုတာပေါ့လေရှုမြင်သုံးတတ်တဲ့ဉာဏ်လေးထားဖို့မနည်းပြောခဲ့ပါတယ် ပြီးတော့ဥနာတိဒုက္ခဘေးတွေဖြစ်ရတာဟာအရင်းစစ်မြင့်မြင့်ကဆိုတဲ့အတိုင်းပေါ့လေခိတိတာတွေကြောင့်ပါလေတက္ကလမိတာဝတ္တဒုက္ခခိလေသာမူလကံကိလေသာနာမေတိကိလေသာနာမဣတိပဝတိဒုက္ခအာယတိသ ဒုက္ခရှိတုဘူတာလို့တန်ခါရမှာပြထားတယ်။ရန်ထုံးပြည့်လူတွေမှာကြုံတွေ့နေတဲ့တတ္တဝါတွေမှာကြုံတွေ့နေရတဲ့ဆင်းရဲမှန်သမျှဟာလောဘဒေါသမောဟအစရှိတဲ့ကိလေသာအရင်းကရှိတယ်လို့ဆင်းရဲတွေဟာကိလေသာရင်းမြစ်တယ်လို့ဒီလိုပြောခဲ့ပါတယ်လောဘဒေါသစရှိတဲ့ကိလေသာတို့ဟာ သူတို့ဖြစ်နေတော့လည်းပဲသိရတာပဲသိရတယ်ဆိုတာကသူတို့ဖြစ်နေရင်သူတို့ကနှိစ္စတတ်တဲ့တရားတွေကိုနှိစ္စတတ်တဲ့တရားတွေဆိုတော့နှိစ္စခံတ attva ဟာကိလေသာနှိစ္စခံရတော့ပင်မနာပေါ့ပင်မရတာသိရတယ်ကိလေသာတွေဟာအပူတွေပဲမိဟာလောင်ရလို့ရှိရင်ပူရယ်ပြီးတော့လောင်စာတွေကိုလည်းပဲမင်းကြီးအောင်သူကလွတ်တတ်တယ် ဒါလိုပဲကိလေသာပူတယ်စိတ်အစဉ်လည်းရကြမရှိအောင်မင်းညစ်ပြုလုပ်တတ်တယ်။ဒါကြောင့်ကိလေသာတွေကသူတို့ဖြစ်နေတော့မှလည်းဆင်းရဲလှပါတယ်။နောက်တစ်ချိန်လည်းဆင်းရဲခြင်းအကြောင်းဖြစ်တယ်လို့ဘဝဒီပုံမှာအပြစ်မမြင်ဘဝဒီအကောင်းထင်တဲ့ဝိဇ္ဇာအဲ့ဒါတွေကိုမျော်လင့်တောင်းတတဲ့တဏှာရလာပြီဆိုလို့ရှိရင်ကိုယ်စိတ်ဝင်စားပြီးတော့တာယာဆွဲလန်းထားတာ ငါပဲငါမြင်လာကြတာနာလာစတာသိတာပဲဆိုပြီးတော့ထင်မှပြီးတော့ဆွဲလန်းတော့တာဝိဇာတနာဥပါဒံခေါ်တဲ့ကိလေသာကိုကိလေသာကိုအကြောင်းပြုပြီးတော့ကမ္မဝဖြစ်ကမ္မဝကြောင့်နောင်အနာကမှာဘဝတတိယဘဝတတိယလည်းဆိုရင်ဝိဇာတနာတက္ကံကပါသွားတာဖြစ်တော့တပံဝိဇာတနာဥပါဒံကိလေသာတွေဖြစ်ပြရော သူ့ရင်ခံပြီးတော့ကံဒီပြုပြန်ရောကရောက်ဝတ္တိတိရပြန်ရောဒီလိုနဲ့ပဲသုံးတယ်မှာတတ်ထားတဲ့နဝလိုပေါ့ခြာလွတ်လဲနေတာသူပံကာဖွင့်ထားလို့ရှိရင်ခြာလွတ်လဲနေတယ်ပံကာတဲ့ကောင်မှာဟောပိုးမြန်တယ်ဦးတွက်လို့ရတဲ့စက်များရှိလို့ရှိရင်တော့တွက်တွက်ချက်ထားလို့ရှိရင်တော့အမှန်တရားမှဖြစ်နေဝတ္တဆိုတာအဲ့ဒီလိုပဲခြာလွတ်လဲနေတာပြီးတော့ ကိလေသာကာမဥပါကဝတိဝတ်သုံးမျိုးထဲမှာရေးကြည့်တာကိလေသာဟုတ်ပဲကိလေသာကိုဖြိုနိုင်လို့ရှိရင်ကိလေသာကိုဝတ်ကိုဖြစ်နိုင်လို့ရှိရင်ကြံကာမဝဏဥပါကကိုလည်းပဲအလိုလိုဖြစ်ပြီးသားဖြစ်သွားမယ်သူ့ကိုဥတည်ပြီးတော့ဖြစ်ဖို့မလိုပါဘူးစာရေးကြည့်လို့ ကိလေသာကိုပြည့်ရင်ကာမဝလည်းပြည့်မှာဥပါကဝလည်းပြည့်မှာကိလေသာကိုရှိရင်ကာမဝမဖြစ်ဖက်မနေဘူးကာမဝဖြစ်လို့ရှိရင်ဥပါကဝလည်းပဲလာမြဲတယ်ကဘာမြကြီးပေါ်မှာပေါက်ရောက်တဲ့ဖြစ်တဲ့အများနဲ့တတ္တဝါတွေတစ်တပင်နဲ့တတ္တဝါတစ်ခုတယောက်သပင်လုံးမှာပြန့်နှံ့နေတဲ့အဆူအစိတတ်နဲ့ကိလေသာဝဝိဇ္ဇာတနာဥပါဒံခေါ်တဲ့ကိလေသာဝ အစူစိတအကြောင်းပြုပြီးတော့သစ်ပင်ကတိလာတဲ့အတိသန္တအတိသန္တနဲ့ကာမဝအပင်သစ်နဲ့ဝိပါကဝတပင်လုံးပြန့်နှံ့နေတဲ့အစူစိတတွေကိုပွားတိစေတတ်တဲ့မြေကြီးလေးဥဒုကုကလာလင်းအောင်လို့ဘာလို့လဲပဲသိပြီးယူနိုင်ပါလေသိပ္ပံကြီးရ

ဒီဘဝယုံနာနေမလို့ခြင်းပါဘူးဆိုလို့ရှိရင်ဝိပဿနာတရားအထုရတာပဲဝိပဿနာတရားအထုတော့အချက်အချာကြာဆုံးကိလေသာကိုပယ်တာဒီကိလေသာတွေကဘယ်ကလာနေသလဲလို့ဆိုတော့မြင်မှုချမ်းသာကြားမှုချမ်းသာနားမှုစားမှုဖြစ်မှုကြည့်မှုချမ်းသာကလာနေတာအဲ့ချမ်းသာတွေကလည်းပဲမြင်ရတဲ့အခြင်း မြင်မြင်ရမြင်ရဌာနမျက်စိမြင်ရတဲ့အစဉ်မြင်သိမှုဒီရတွေကလာနေတာဒီကိစ္စတွေကလာနေတာပဲဒီကနေပြီးတော့ကြောင်းညမဆိုင်ရင်တတိကမရှိတော့နိဝရဏတရားတွေကမအေးတော့ငြိမ်းချမ်းရေးမရလို့ရှိရင်စိတ်တည်ငြိမ်မှုလည်းမဖြစ်နိုင်ဘူးစိတ်တည်ငြိမ်မှုမရှိဘူးဆိုလို့ရှိရင်အသိဉာဏ်လည်းမပွင့်နိုင်ဘူး ပြီးတော့အချက်ချာကြတဲ့နေရာနေပြီးတော့ကြောင်းရတဲ့ရတယ်။နေရာကကြောင်းရတဲ့နာကြာရကကြောင်းရတဲ့နာရစရတိရတိရကကြောင်းရတဲ့အကုန်လုံးတဝါချဘကဖြစ်တဲ့ရုံနာလေးဖြစ်ဆက်လိုက်ပြီးတော့သတိကြောင်းရတဲ့ရတယ်။ဖြစ်တဲ့ဟာလေးကြီးကြောင်းရမတိုက်နိုင်တော့လွယ်လွယ်နည်းနည်းကစရတာ။အခုဘုန်းကြီးတို့အနန္တကြီးစဉ်ဆရာတော်ဆရာကြီးဩဝါဒပေးထားတဲ့အတိုင်းဝမ်းမဲ့ကိုစိတ်ဆိုင်ပါ။ လက်ရှိလိုက်တိုက်တိုင်းဖောက်ပေမှုလေးတွေပေါ်လာပါလိမ့်မယ်။ဖောက်ပေါ်လာလို့ရှိရင်အစကအဆုံးထိစုဆိုင်ကတ်လိုက်ပါ။ဆိုလေးနဲ့ထည့်လိုက်ပါ။ပေမှုပေါ်လာလို့ရှိရင်အစကအဆုံးထိစုဆိုင်ကတ်လိုက်ပါ။ကြောင်ရဆိုင်သေးပါ။ဒီလိုဆရာတော်ဆရာကြီးအမိကြတယ်။အဲဒီလိုကြောင်ရဆိုင်ပုံလေးမြတ်စွာဘုရားကဒီကိလေသာကိုခေါ်တဲ့

ပြည့်စုံသည်ဖြစ်၍ဒီပင်ကပြည့်စုံသည်ဖြစ်၍အတ္တလီနာမတွတ်ဆုတ်အဲတွန့်ညစ်ဆုံညစ်ဆုတ်ခြင်းမရှိဘူးဘဝိတ္တိဖြစ်ရလိမ့်မည်ဟောဖြစ်အောင်ကြိုးစားရလိမ့်မည်တဲ့ပထမဆုံးဝိရိယထားဖို့ဒီမှာအမိတ်ကြီးအာရတ္ထဖြစ်ရမယ်တဲ့မိမိဝိရိယဟာဝိရိယကတော့ပမာလိုပြန်လို့ရှိရင်ကြိုးစားမှုလို့ဒီလိုပြန်လိုက်တာပါပဲ။ ဝိရိယလူလည်းပဲပါဠိစကားလုံးကိုမွေးစားစကားလုံးလုပ်ပလိုက်တယ်ဝိရိယကိုဝိရိယဝါလုံးလာอืมကြိုးစားသည်ကြိုးပမ်းသည်ကြိုးစားမှုကြိုးပမ်းမှုစသည်လိုပြောကြပါတယ်မှန်ကတော့ဝိရိယဆိုတဲ့ပုဂ္ဂဟပုဂ္ဂဟာရဲရဲမှုဒီလိုမြန်မာကြံရပါပါပဲဘာဖြစ်လို့လဲဆိုတော့ ကောင်းတဲ့အရာတွေကိုကိုယ်နဲ့အသက်မငဲ့မကွယ်ဖဲနဲ့စွန့်စားပြီးတော့ပြုလုပ်ရတာရှိတယ်ကိုကိုယ်နာမှာကြောက်နေမယ်အသက်ဒီမှာကြောက်မယ်ဆိုလို့ရှိရင်တော့ဒါရေးရင်ရမရောက်ဘူးဆုံးနေပြီးတော့တိစားနဲ့တူပြီးတွန့်သွားရရောက်တယ်ဒါတတိကြောင်းဝိရိယဆိုတာကအဲ့ဒီလိုမဟုတ်ကိုယ်နဲ့ကိုယ်နဲ့နာပါစေအသက်တည်ရင်တည်ပါစေ ကြောက်ချင်ရွေ့ကျွန့်လိစီကုန်စီသားပြီးအတက်ကူမြမညာရသမဗလာလေးဆိုတာပေါ့ဖြစ်သမ်းပါစေအညာလုံးလုံးဖြစ်တဲ့အတက်တော်မှာတည်တည်သမ်းပါစေတရားရရင်ပြီးရောဆိုတာပေါ့အဲ့ဒါလိုရဲရဲတဲ့သဘောကိုပါဠိလိုဝိရိယလို့ခေါ်တယ်ဗမာလိုတော့ကြိုးစားဖို့ခေါ်တယ်အဲ့ဒီမိမိရဲ့ကြိုးစားမှုဟာတဲ့အာရဒံအထုပိတာဖြစ်ရမယ်တဲ့ အထုပ်ကြီးတာဆိုတာကိုတနည်းပြောခဲ့တယ်အစပြိုကျိုးကအထုပ်ကိုဆိုတာပြောခဲ့တယ်အရတဟံကိုကျမ်းဂန်ကြီးကဖွင့်ထားတာအရတဟံဒီပက္ကရှိတံပြိပုံနာလို့ဖွင့်ထားအထုပ်ကြီးတာဖြစ်ရမယ်ဆိုတာရှေ့ရှေ့အထုပ်မှုမှဖြစ်ပေါ်လာတဲ့နောက်နောက်အထုပ်မှုတွေပေါ့အရှိန်တွေပါပဲစိတ်ရသွမ်းရည်တွေပါပဲ ရူပမှုပေဥကသပေါ်တဲ့အာယုံမလွတ်သားမှတ်နိုင်ရေးအတွက်ဟောဖောင်းမှုတွေမလွတ်သားမှတ်နိုင်ဖို့ရအကြောင်းရဆိုင်တယ်ပိန်မှုလေးမှတ်နိုင်ဖို့ရအကြောင်းရဆိုင်တယ်နောက်တစ်ခါဖောင်းနိုင်နောက်တစ်ခါပိန်နိုင်အခြားခြားအာယုံလေးပေါ်တိုင်းမလွတ်သားမှတ်နိုင်ရေးအတွက်ဒစီအကြောင်းရဆိုင်ပြီးနောက်စီရောက်တဲ့အခါမှာလည်းခြေတော်စိတ်ကပြီးတော့လှမ်းလိုက်လှမ်းလိုက်လုံးမကြွားတိုင်းလှမ်းလိုက်ခြားတိုင်းဒီအမူအရာလေးတွေကိုမလွတ်တတ်မှတ်နိုင်ရေးအတွက်တတိကြောင့်ရဆိုင်နေတယ် ရှေ့ရှေ့ကြောင်းရဆိုင်မှုဝိရိယတွေတစ်ခုပြီးတစ်ခုဆက်ဆက်ပြီးတော့ဖြစ်နေတာအဲ့လိုဆက်ဆက်ပြီးတော့ဖြစ်နေရမှပေါ်ပေါက်လာတဲ့နောက်နောက်အရှိန်ရအာတိနေတဲ့ဝိရိယတွေကိုပြောတာအဲ့ဒီဝိရိယကိုအာရဒံလို့ခေါ်တယ်အထုပိဒဝိရိယအထုပိဒဝိရိယဆိုတော့ပက္ခိတဝိရိယပက္ခိတဝိရိယဆိုတာအဲဆက်ခါဆက်ခါပေါ့နော် ရှေ့ရှေ့ဝရိယမှာနေပြီးတော့နောက်နောက်ဝရိယတွေဆက်ခါဆက်ခါဖြစ်နေတဲ့အခါပြင့်မြောက်မြင့်တင်ထားတယ်လို့ပေါ့ဖြစ်နေတယ်။ရာဟုတုတစ်ခုကိုအောက်ကနေပြီးတော့ဆွဲမှတင်တဲ့အခါပြင့်တင်တဲ့အခါအဲ့ဒီအရာဟုတုဟာอืมအောက်လည်းကြမသွားဘူး။ရက်လည်းမနေဘူး။ရှိရှိဝရိယအချိန်မှ ဖြစ်ပေါ်လာတဲ့နောက်နောက်ဝိရိယတွေဟာတခုနဲ့ကိုဆက်ဆက်ပြီးတော့အားပြုနေတော့အရှင်းကရအရှင်းကရလာတော့သူကရွတ်ရွတ်ရဲရဲနဲ့အောက်ကျသွားတာမျိုးလည်းမဟုတ်ဘူးဒါတော့တဏှာနဲ့ရက်နေတာမျိုးလည်းမဟုတ်ဘူးမြင့်မားပြီးတော့တက်လာတယ်အဲ့ဒါပိုက်ကိစိတာလို့ခေါ်တယ်အဲ့ဒါလိုမြင့်မားပြီးတော့အရှင်းနဲ့တက်လာတဲ့ဝိရိယမျိုးကိုပြောတာ အချိန်နဲ့တစ်ပြေးပြေးတက်လာလို့ရှိရင်နောက်ဆုံးဒီဝိရိယဟာပြည့်စုံတဲ့အနေမျိုးရောက်သွားတော့တာပဲအထူးအားဖြင့်တော်တော်မှတ်လို့ကောင်းတဲ့အပိုင်းရောက်သွားရင်အထူးဝိရိယထားရတယ်မဟုတ်တော့ပါဘူးကိုယ်တည်းကဟုံးပင်မှုကစားပေါ်တဲ့အာယုံလေးတွေအလိုလိုပါပဲအကြောင်းကြမတတ်ရပဲနဲ့ကိုပဲအဲဖြစ်နေတော့တာပဲဘာမှအားမတတ်ရတော့ဘူးသူ့ဘာသူအလိုက်တင်နေသွားနေတာ

တွန့်ရင်းဆုံခြင်းဆုတ်ခြင်းမရှိရဘူးတဲ့ဘုဒ္ဓနည်းကခွန်ကြီးစပြုပြီးတော့ပြောသွားပါတယ်အာရမဓာတ်အစပြုပြီးသူပန်းအထုလို့ဆိုတာယောဂီဖြစ်နေရောက်လာပြီဆိုလို့ရှိရင်ပထမဆုံးဝိရိယကိုစပြုလိုက်တယ်စပြုတော့အကြောင်းအားလျော်စွာစိတ်အဲဆုံးနစ်စရာလေးတွေဖြစ်တယ်အဲ့ဒီခါကျလို့ရှိရင်အဲ့ဒီဆုံးနစ်မှုကိုကြော်သွားအောင်လို့ လေးတက်တာလေးထားပါများနဲ့လေးတက်တာမကောင်းဘူးနိကမဓာတုအစင့်တိုး၏အပြင်းမှလွံ့မြောက်ကျိုးပန်းအားထုတ်မှုရဲ့တကယ်လို့သာစောစောကယတ္တိရောယေဣတိအေဆက်မလုတ်ချင်လုတ်ချင်ပေါ့လေလူမမထမင်းစားတယ်လို့လုပ်နေမယ်ဆိုရင် ခုနရှိရှိအာထုမှုဟာနောက်နောက်အာထုမှုကိုအချိန်ပေးတယ်ဆိုတဲ့သဘာဝအရာအချိန်ကမရတော့ရာဝတ္ထုတစ်ခုခုကိုပြင့်မြောက်ထားတဲ့အခါအောက်ကျသွားတယ်လည်းမဟုတ်ဘူးရက်နေတာလည်းမဟုတ်ဘူးအချိန်နဲ့တစ်ပြေးပြေးတက်ပြီးတော့ပြည့်စုံလာတာပြည့်စုံတဲ့အနေမျိုးရောက်လာလို့ရှိရင်မတွတ်ပါမဆုတ်ပါကြွချင်ရွေးကျွန်းနေစီကုံစီသားအသွေးအသက်ကုန်ရမများရသမပ္ပရာမေးဆိုတာပေါ့ ရဲရဲရဲရဲပေါ့လေခဏကြီးရှိရဘလောက်ပဲညောင်းနိုင်ကြတဲ့ခိုက်တာခဲတာထုံတာကျင်တာတွေပေါ့လေစိတ်ရော်ရဲစရာတွေပေါ်ပေါက်ပြီလေလို့အန်တိတ်ပြီးတော့ခန္ဓာနဲ့အနေနဲ့ရောက်သွားတာဒီလိုခန္ဓာလည်းပဲအမှန်ကတော့အရှိနိခန္ဓာအနေနဲ့မဟုတ်ဘူးတကယ့်ရင်းရင်းတဲ့သဘော ဆင်းရဲတွေကျုံးလာပြီဆိုလို့ရှိရင်အဲ့ဒီဆင်းရဲကိုအန်တိတ်ပြီးတော့ခံနိုင်တွန်းရှိတဲ့ဝိရိယမျိုးမတွတ်မဆုတ်တဲ့ဝိရိယမျိုးတဲ့တီစားတဲ့တို့တို့တွန့်သွားတဲ့ဝိရိယမျိုးမဟုတ်ဘူးတဲ့အဲ့ဒီဝိရိယမျိုးငါမှရှိအောင်ကြိုးစားရမယ်ဒါပြောတာအဲ့ဒီဝိရိယထားစမ်းပါတဲ့ဒါပြောတာဒီအဲ့ဒီဝိရိယထားတော့ဘာကျေးဇူးရှိတယ်ဆိုတော့ဝိရိယကသူကကိလေသာတွေကိုလက်မခံပယ်လှန်တယ်လေဒါတော့ အကုသိုလ်တရားတွေကိုလက်မခံပယ်ခံတယ်လေကုသိုလ်တရားတွေကိုသူကလမ်းဖွင့်ပေးတယ်လေဒီတော့ဘောင်းပေုံကသာပေါ်ရင်အာယုံမလွတ်သောမှတ်နိုင်ရတဲ့အတွက်တစ်ချိန်ကြောင်းရဆိုင်ပေးနေတော့အချိန်ရလာတဲ့ဝိရိယဟာဖြစ်လို့ရှိရင်ပက္ခိတမြင့်မားဆက်လာပြီးတော့နောက်ဆုံးပြည့်စုံသွားရင်ဘယ်လိုအခက်ခဲနဲ့ကြုံကြုံမတွတ်ဆုပ်ဘူးဆိုတော့စိတ်ရော်ရဲ့အတ္တိအစ်ဖြစ်ခြင်းကြောင့် ခုနပြင်းကြောဆွဲမှုကအစသိတိတာတွေလက်ခံလျက်ခေါ်နေတယ်။အဲ့ဒါကြီးကိုတခါတည်းလက်မခံပြန်လှမ်းလိုက်တာ။အဲ့ဒါကြီးမရှိတော့ဘူး။မရှိတော့ကုသိုလ်စိတ်တွေကြီးပဲတခါတည်းတမ်းပြီးဝင်လာတယ်။အဲ့ဒီကုသိုလ်စိတ်တွေဟာမလွတ်တတ်မှတ်နိုင်တဲ့တတိဥရှိတဲ့စိတ်။နိဝရဏကင်းလို့ဤချမ်းတဲ့ပတ္တတိဥရှိတဲ့စိတ်။အာယုန်ဒီကူထဲမှာစူးစီးပြီးတော့ကြာနေတဲ့သမာဓိဥရှိတဲ့စိတ်။ အဲ့ဒီတရားကောင်းကိုဥသိတဲ့ကုသိုလ်စိတ်တွေကြီးပဲလမ်းပွင့်ပြီးတော့ထွက်ဖြစ်လာအဲ့ဒီတွေ့ရလာတာဒါကြောင့်ဒီဝိရိယဟာသိရေးကြည့်တယ်ဝိရိယရဲရဲမှုသိရေးကြည့်တယ်အဲ့ဒါကိုကျမ်းဂန်များမှာပြထားတာဥဒ္ဒါလက္ခဏာဝိရိယဥပဋ္ဌာမနာရတ္တအတ္တန္တိရဏဘာဝပစ္စုပ္ပဋ္ဌာနာဆိုထားတယ်ဝိရိယဝိရိယဝိရိယရဲရဲမှုကြည့် ဝိရိယသူရဲ့ကောင်းတို့ရဲ့အလုတ်ဥဒ္ဒါလက္ခဏာရသည့်ခြင်းရဲ့အံခဲပြီးတော့ခံခြင်းဆိုလက္ခဏာရှိ၏ရသည့်ခြင်းရဲ့အံခဲခံသည်လာတိရဲ့သဘာဝလက္ခဏာတခါတခါကြောက်ရမယ်အနေရောက်နေတော့ရော့ရမယ်အနေရောက်နေတော့နည်းနည်းလေးမခံတာဘူးလေးပေါ်လာလို့ချင်းစုတ်တက်လိုက်မျက်နှာရှုပ်လိုက် နည်းနည်းလေးလွတ်လိုက်နည်းနည်းလေးပေါင်လေးမှလည်းကျင်းလိုက်ပေါ့လေอืมကျင်းရကောင်းမလားရှုရကောင်းမလားစသည်ပေါ့လေဒီမှာဖြေုံချတုံဖြစ်နေတဲ့အခါစိတ်ကနည်းနည်းအားရွက်သွားတယ်ဟိုမတည်နိုင်ပါဘူးလေတည်လည်းပါဖြစ်ဖြစ်တော့အထုံးရည်တည်တာပါဖြစ်တော့မြတ်တာပါပဲကိုယ်နဲ့တမငဲ့မကွယ်ဖဲနဲ့တခါတည်းကမှစဉ်းစားတာကိုယ်နဲ့တမငဲ့ကိုရက်သက်နေရပြီပြုစဉ်ပေါ်ရုပ်ဆင်းရဲမျိုးကောင်းမှုပေးရမယ်ဆိုတဲ့သုံးမိတ်ကျအရာပါကိုယ်စိတ်ကိုပြန်ပြီးတော့ အတိတ်လိုက်အတိတ်ပြလိုက်တော့ခုနအခက်ခဲကြောင့်ရုပ်ရုပ်ရည်ဖြစ်နေတဲ့စိတ်ကလေးဟာတွတ်တွတ်တွတ်ဖြစ်နေတဲ့စိတ်ကလေးဟာအိမ်အိုတော့ပြိုတော့မယ်အနေရောက်နေတဲ့အခါမှာကြားထောက်ပြီးလိုက်တော့တောင့်သွားသလိုရုပ်ရည်တဲ့စိတ်ကလေးကပြန်ပြီးတောင့်သွားထောက်တိုင်အလားစိတ်ကြားကံပြီးတဲ့ထောက်တိုင်အလားစိတ်ကိုကြားကံပြီးလိုက်တော့တခါလဲဥပထမနာရတ္တခေါ်တယ်ဝိရိယရွယ် လှုပ်ဆောင်ချက်စွန့်ရည်တတ္တိလေးတဲ့တမပေါ်လာတာအဲ့ဒီခါကျတော့အောင်မြင်တယ်ဟုတ်ပါလားတင်ရကြပါလားတင်းတင်းနဲ့လှုပ်လိုက်တဲ့ခါကျတော့ဒီဝေဒနာမနိုင်ဘူးအောင်မြင်နေတာဒီခက်ခဲမကြောက်အောင်မြင်နေတာလွယ်လွယ်လေးကြော်သွားပါလားဆိုပြီးတော့ပေါ့လေอืมအားရလာတယ်ခုခုခုလည်းပေါ့တင်းလိုက်တဲ့ခါကျတော့တောင့်လာတာကိုတောင့်တော့မဆုံးမဆုံးနေတော့ဘူးအဲ့ဒါအတ္တိအတ္တန္တိရဏဘာဝပစ္စုပ္ပတနာခေါ်တယ် အတ္တလိနာဘဝိတတိဆိုတာဒါပြောတာမထုတ်နေသေးညံတဲ့အချိန်ဒီငါစိတ်ထုတ်မသွားဘူးရော့မသွားဘူးကြည်စားနေသူတော့မသွားဘူးသိဟုတ်တာသိရဲရင်လာတာပဲဆိုတာကိုယောဂီကကိုယ့်ရဲ့ဝရိယဓာတ်ကိုမြတ်နိုးလာပြီးတော့အားရခါတယ်အဲ့လိုဖြစ်လာတာအဲ့ဒီဝရိယမျိုးထားသမ်းပါတဲ့ဒါပြောတာဒါမှလည်းပဲခုနကုဏတိဒုက္ခကြီးရဲ့အရင်းမြစ်ဖြစ်တဲ့ကိလေသာကို ရှေ့တန်းကနေပြီးတော့ရဲရဲရဲနဲ့ဖြူဖြက်နိုင်တာပဲဒီလိုတတ်တိမျိုးရဲရဲမှုမျိုးမရှိဘူးဆိုလို့ရှိရင်တော့အခက်အခဲတွေ့တိုင်းတွေ့တိုင်းပေါ့လေဒီစားတဲ့တို့လိုတွန့်တွန့်တွန့်လို့ပေးလို့ရှိရင်တော့အဲ့ဒါတော်တော်နဲ့ကိုမကြော်တော့ဘူးကိုးနေတဲ့ရင်းငိမ့်နေတဲ့အိမ်ကိုကြားထောင်ပေးလို့ရှိရင်တော့ရိုင်နဲ့ပြို့ဖို့တာတည်ကြတာပဲဒီတော့စိတ်အပြို့မခံပါနဲ့အရင်ခံပါနဲ့ထောက်ပေးစမ်းပါဒီလိုထောက်ပေးတဲ့ဝိရိယမျိုးရှိစမ်းပါလို့မြတ်စွာဘုရားက အဲတစ်ဆင့်ဝိရိယကိုတိုးမြှင့်ပေးတဲ့အနေနဲ့နိကမဓာတုတစ်ဆင့်တိုး၍ပြင်းကျော်သွမ်းမှုမှလွတ်သွားတဲ့အထိကြိုးပမ်းအားထုတ်မှုဆိုတဲ့ဒုတိယဝိရိယထားတာအောင်ဆိုပြီးတော့ဒီမှာတိုက်တွန်းတဲ့သဘောပါဘုရားအဲ့ဒါလေးသိကြည့်ကြစို့ယတိဆင်းရဲအံခဲခံသည်အဲ့ဒါဆိုရမယ်ယတိဆင်းရဲအံခဲခံသည် ယတိစေယအခဲခံသည်တရားထုတ်တဲ့အခါမှာအကြောင်းအားလေးဆိုတာပေါ့လေဖြစ်ပေါ်လာတဲ့နောင်နိုင်ငံလည်းကြိုက်တာခဲတာထုံတာကျင်တာစသည်ပေါ့ဒီလိုမျိုးလေးတွေအဲ့ဒါလေးတွေပေါ်လာလို့ရှိရင်အခုဒုက္ခဖြစ်လာလို့ရှိရင်တဟနာအတိတ်ပြီးတော့ခံခြင်းလက္ခဏာရှိရမယ်အတိတ်ခံမယ်ဒါပြောတာယတိစင်ရဲ့အခဲခံသည်ယတိစင်ရဲ့အခဲခံသည် ထောက်တန်ရလားစိတ်ကြကံဒီထောက်တန်ရလားစိတ်ကြကံဒီမတုံနေဖဲညာနဲ့ရှင်ဒီမတုံနေဖဲညာနဲ့ရှင်ဒီရဲရင်တက်သိမှမြာယောဂီ ဝိရိယကိုဘုန်းကြီးကမြန်မာမှုတက်တဲ့နဲ့ရဲရင်တာလို့ဒီလိုပြန်လိုက်တယ်ရဲရင်တာသိမှမြာယောဂီယတိစင်ရဲ့အခဲခံပြီးသောက်တရလာစိတ်ချခံပြီးမတုံ့မြေဖဲညာနဲ့ရှင်သည်ရဲရင်တတိမမြာယောဂီသို့ လောက်အထုတ်လို့မြင့်မားလာတဲ့ရက်လည်းမနေ ရော့လည်းမသွားတဲ့မြင့်မားလာပြီးတော့ပြည့်စုံလာတဲ့ဝိရိယရှိတဲ့အတွက်စိတ်ဟာတွန့်ဆုတ်တွန့်ဆုတ်ဒီလိုမဖြစ်ဘူးတဲ့ဒါကြတဲ့ကြံ့ကြံ့ခံနေတဲ့အနေမျိုးရောက်လာတယ်အဝိရိယကောင်းလာတဲ့သဘောပေါ့ဝိရိယကောင်းရင်တတိကလည်းပဲမကောင်းမဲ့နေတော့မလားတတိမတင်ပဲနေတော့မလားဥပတိတာတတိတဲ့မိငါဤတတိအမှတ်ရမှုတတိဒီဥပတိတာဥပတိတာ အာယုံမှာကပ်ကပ်ပြီးတော့တည်ခြင်းရှိသည်ဖြစ်၍အတ္တမုဋ္ဌာပေါ်လာတဲ့အာယုံကိုအပြောက်ပြမခံတော့သည်ဘုရားတတိဖြစ်လက်တံဝါဖြစ်အောင်ကြိုးစားရမည်မိမိမှတ်ရတဲ့တတိလေးပေါ့လေအဲ့ဒီတတိလေးဟာအမြဲတမ်းအာယုံမှာကတ်ချင်ပြီးတော့နေတဲ့အတွက်ပေါ်လာတဲ့အာယုံကိုမျက်စိမပြအပြောက်မခံဘူးတဲ့ဒီလိုဖြစ်လာတယ်တတိလည်းအကောင်းလာတယ်ဒီတတိကဘာတတိလဲဆိုတော့ကျမ်းဂန်ထဲမှာဖွင့်ထားတယ်ဥပတ္တိတတိ သတုပတိပဋ္ဌာနာဝတေနဥပတိတာလို့ခေါ်တယ်ပရိသံ၄ပါးအနေအားဖြင့်ကပ်ပြီးတော့ခင်းလာတဲ့ဒီမျိုးပါတဲ့အဲ့ဒါယူပါတယ်ပရိသံ၄ပါးယူပါလို့ဆိုလိုတာပါပဲပရိပဌာန်၄ပါးကသိကာနုပဒနာပရိပဌာန်နှိဝေရဏနုပဒနာပရိပဌာန်သုံးစိတ်တနုပဒနာပရိပဌာန်နဲ့လေးဓမ္မနုပဒနာပရိပဌာန်ဒါပရိပဌာန်နဲ့တရေပုဂ္ဂိုလ်တွေကတော့နားလည်နေပါလေသို့တော့လူရင်းနားလည်ဖို့အတွက် အတွက်တော့အရေးကြီးပါတယ်တတိပဋ္ဌာနာပုတ်တိခွဲပြီးတော့ကိုကြီးကဖြည့်ရှင်းပြဖို့ချိန်မရပါဘူးလွန်လွန်ကဲကဲအာယုန်တဲ့နဲ့ကျွဲမြဲကြီးပြီးမြတ်တတိတတိပဋ္ဌာန်ခေါ်တဲ့ကာဝရဏစိတ်ဓမ္မခေါ်တဲ့အာယုန်လေးချက်မှာတာမန်တရိယမှုမျိုးတဲ့လွန်လွန်ကဲကဲကျွဲမြဲခိုင်းပြီးတော့ကြီးနေတဲ့တတိအဲ့ဒီတတိမျိုးကို ဒါတတိပဋ္ဌာပါဠိလိုတတိပဋ္ဌာနာဗမာလိုတတိပဋ္ဌာန်လို့ခေါ်ပါတယ်ဗမာမှုတက်တဲ့ဆိုရင်တော့အာယုမှာတွဲမြဲပြီးတော့နေတဲ့တတိလို့ဒီလိုဆိုလို့တယ်အခုဓမ္မကပ်ပြီးတော့ကြီးနေတဲ့တတိဆိုတာဟာသတိခံတရားလေးပါပဲကာနုဝဒနာသိက္ခာထေချပေါ်လာอืมကိုမူရာကို ထက်ခါမပြတ်သူစိုက်ကရှုမှတ်တာကကာနုပဒနာသတိပဋ္ဌာန်အထင်ရှားပေါ်လာတဲ့ကိုမူရတိုင်းကိုမူရတိုင်းကိုထက်ခါထက်ခါပေါ်ပြီးမပြတ်သူစိုက်ကပြီးတော့တွဲမြဲစွာရှုမှတ်တာဒါကာနုပဒနာသတိပဋ္ဌာန်ခေါ်ရထင်ရှားပေါ်လာဝေဒနာကိုထက်ခါမပြတ်သူစိုက်ကသူစိုက်ကရှုမှတ်တာကဝေဒနာနုပဒနာသတိပဋ္ဌာန် ထင်ရှားပေါ်လာစိတ်မူရာကိုထက်ခါမပြစုစိုက်ကရှုမှတ်တာကစိတ်တ ानु ဝတ္တနာသိတာထင်ရှားပေါ်လာထွေရာရာကိုထွေရာရာသဘောတွေဆိုတော့မြင်မှုသဘောကြားမှုသဘောနားမှုမနားမှုသဘောစားမှုသဘောသိမှုသဘောသိမှုသဘောသမ်းမဲ့မှုသဘောမြတ်မှုသဘောပြင်းမှုသဘောပြမှုသဘောပူပါမှုသဘောယုံမှမှုသဘောသုံးလို့ပေါ့ဒါဒီထွေရာရာလို့ခေါင်းရတယ်ပြန်ထားလိုက်ပါလား သူ့အတိုင်းပြန်လို့ရှိရင်တော့သဘောလို့ဒီလိုပြန်တယ်သဘောဆိုတော့နည်းနည်းအဲတော်တော်လေးဖြည့်ရှင်းပြီးတော့ကြွေရရှိပါတယ်ပြီးတော့ထွေရရဆိုအကုန်လုံးနားလည်သွားနိုင်ပါတယ်ဖြည့်ချပေါ်လာထွေရရကိုထက်ခါမပြတ်ထက်ခါထက်ခါပေါ်တယ်သက္ကမပြသုစိတ်ကရှိမှတ်တာကဓမ္မ ानु ပဒနာသတိပဋ္ဌာန်နဲ့အဲဒီသတိပဋ္ဌာန်တရား၄ပါးအနေအားဖြင့်ကပ်ကပ်ပြီးတော့ကျွဲမြဲပြီးတော့တည်နေတဲ့သတိ ကတ်ဆွဲမြဲပြီးတော့တီးနေရဆိုလို့ရှိရင်သင်္ချာပေါ်လာတဲ့အာယုံကိုအပြောက်မခံတော့ဘူးဆိုတဲ့အလေးပဲအလိုလိုထွက်လာတယ်အတ္တမုဋ္ဌာတဲ့အာယုံပေါ်မှာကက်ကက်ကက်ကပြီးတော့တီးနေတဲ့သတိဟာထူးခြားစွာကောင်းနေတော့ပေါ်လာတဲ့အာယုံကိုမေ့ကြောက်တယ်လို့မရှိတော့ဘူးတဲ့ထူးခြားလာတာဒီလိုဆိုတယ်သူကအာပေါ်လာတဲ့အာယုံနဲ့တရားရှိမှတဲ့စိတ်နဲ့ဉာဏ်ချင်းတိုင်ထိတ်တိုက်တွေ့ရ အချိန်တိုင်းချိန်နဲ့မျက်နှာကျမျက်နှာကျဆိုင်ထိတ်တိုက်တွေ့နေတော့တတိကလေးကတစ်စီချင်းနေပြီတတိကလေးကတစ်စီချင်းနေတော့စိတ်စဉ်ကိလေသာမဝင်ရအောင်လို့အဲ့ဒီတတိကလေးကိုယ်တိုင်ကပဲအဲအသောက်အချောက်အကာအကွယ်ပြလိုက်ပြီဒါတိတိချာချာအထုတဲ့ယောဂီပုဂ္ဂိုလ်တွေမှာဆိုရင်တတိရဲ့သဘာဝလက္ခဏာတတိရဲ့လှုပ်ဆောင်ခြင်းနဲ့တတိရဲ့ချင်းရအခြေအနေတွေပေါ့လေထူးထူးခြားခြားကြီးထင်ရှားလာတယ် ကဲဒါလေးပထမဆုံးသိကြအောင်လို့လွန်လွန်ကဲကဲအာယုန်တဲ့၌ဆွေမြဲတည်ပြီးဆွေမြဲတည်ပြီးမြတ်တတိတတိပဋ္ဌံခောလွန်လွန်ကဲကဲအာယုန်တဲ့၌ဆွေမြဲတည်ပြီး မြတ်တတိတတိပဋ္ဌာန်ခေါ်ပေါ်ထင်တဲ့အာယုံကိုမိပြောက်တယ်လို့မရှိတော့ဘူးအပြောက်ပြက်ခံတဲ့အနေမျိုးပေါ့မရှိတော့ဘူးမပြောက်စီတော့ဘူးမပြောက်စီတော့အာယုံနဲ့မသိနဲ့ညနေချင်းတိုင်းထိတ်တိုက်စီပြီးတော့မိမိရဲ့စိတ်ရှင်ကိုလည်းပဲအဲကာကွယ်ပြထားတာပါပဲအဲဒီကကာကွယ်ပြနေတဲ့တတိဟာအတိခံတရား၄ပါးပါပဲအဆိုရမယ်သင်္ချာဘောလာသင်္ချာဘောလာ ကိုမူရာကိုသက္ခမပြသူဆိုင်ကရှုမှတ်တာကကာယ ानु ပသနာပฏิပဌာသင်္ချာပေါ်လာကိုမူရာကိုသက္ခမပြသူဆိုင်ကရှုမှတ်တာကကာယ ानु ပသနာပฏิပဌာ အဲထေရှားပေါ်လာဝေဒနာကိုသက္ခာမပြသုဆိုင်ကသုမတာကဝေဒနာနုပဒနာတိပဋ္ဌာန်ထေရှားပေါ်လာဝေဒနာကိုသက္ခာမပြသုဆိုင်က သုမတ္တာကဝေဒနာနုပသနာတိကထာသင်္ချာပေါ်လာစိတ်မူရာကိုသက္ခာမပြသုတိုက်ကသုမတ္တာကစိတ်ဓာနုပသနာတိကထာသင်္ချာပေါ်လာစိတ်မူရာကို ခာမပြသုစိတ်ကသုမတာကစိတ်ဓာနုပဒနာပြိပဌာသင်္ချာပေါ်လာွေရာရာကိုသက္ခမပြသုစိတ်ကသုမတာကဓမ္မနုပဒနာပြိပဌာ သိကြပေါ်လာသိရရာကိုသက္ခမပြသစ္စိုက်ကသီမတာကဓမ္မနုပဒနာတိပဋ္ဌာန်အဲအဲ့ဒီလိုအဲ့ဒီလိုကပ်ပြီးတော့တီးနေတဲ့တတိဒီလိုကပ်ပြီးတော့တီးနေတဲ့အတွက်သင်ပေါ်လာတိုင်းသောအာယုံကြောက်မိကြောက်သွားတယ်မရှိဘူး အပြောက်ပြက်ကိုမခံတော့ဘူးအပြောက်ပြက်မခံတော့ဘူးဆိုလို့ရှိရင်အောင်နဲ့မသိနဲ့ထိတ်တိုက်ဖြစ်ပြီးတော့စိတ်စဉ်ကိုလည်းပဲကိလေသာမဝင်အောင်သူအကာအကွယ်ပေးထားတယ်။ဒါတော့ယောဂီကပြောကြတယ်။ပေါ်လာတဲ့အာယုန်လေးကိုမှတ်လိုက်လို့ရှိရင်မသိတဲ့စိတ်ကလေးရှုခွင်းရှုွက်သေးကိုဆွဲနှင်းနှိပ်ပေးလိုက်တယ်လို့ပဲညုံညုံညုံညုံဝင်သွားတယ်။လွဲချော်တယ်ကိုမရှိဘူးတဲ့။ အာယုံအကြောက်ပြက်ကိုမခံဘူးတဲ့ဟိုကပေါ်လာတဲ့အာယုံတရားရှိမှတ်တဲ့စိတ်နဲ့ဉာဏ်ချင်းဆိုင်ပြီးတော့ထိတ်တိုက်ကိုဖြစ်နေတာပဲတဲ့စိတ်ရှင်မှာလောဘဒေါသကိလေသာတွေမဝင်တော့ဘူးလေဒီလိုကိုယောဂီတွေကပြောလာတာဒါတတိယသဘာဝလက္ခဏာတတိယလှုပ်ဆောင်ခြင်းနဲ့တတိယချင်းရာလေးတွေပေါ်လာတာပေါ့အဲ့ဒီဟာကိုကြံ့ငံမြင်ကဒီလိုဆိုထားတယ်အပိလပနာလက္ခဏာတတိအတ္တမောတာရတာအရကပိစုပဋ္ဌာနာဝိတ္တယဘိမုကဘာဝပိစုပဋ္ဌာနာဝါလို့ဒီလိုဆိုထားတယ် အပိလပနာလက္ခဏာဆိုတာကဘုန်းကြီးတို့ရေပေါ်များဘူးတောင်းချလိုက်လို့ရှိရင်ခွက်ချက်ချက်ကြီးတနည်းအားဖြင့်ရေပေါ်ကိုခေါ်လေးချလိုက်လို့ရှိရင်ခွက်ချက်ချက်ဂဲလေးတိချတဲ့အခါမှာစုပ်ကလေးဆိုမြုပ်ဝင်သွားတယ်အဲ့ဒီလိုသူကပေါ်လာတဲ့အာယုန်တွေကိုရှိမှတ်တဲ့စိတ်ကလေးကလည်းအထူးဒီကတွဲမြဲတဲ့တတိကရှိနေတော့ ပြုတ်ပြုတ်လိုက်တယ်လို့ပဲဆွဲဆွဲပြီးတော့ကလည်းပြစ်လိုက်တယ်လို့ဖြစ်ဖြစ်သွားတာဒါတတိယသဘာဝလက္ခဏာလေးကိုပေါ်လာတာအဲ့ဒါဖြစ်သွားလို့ရှိရင်အေးခင်ရှားသလောက်အာယုံမပြောက်တော့ဘူးအပြောက်လည်းမခံတော့ဘူးအဲ့ဒါကိုဖြစ်နေတာအဲ့ဒါလေးသိရမယ်အာယုံပေါ်ကိုင်းမြုပ်ဆိုင်ဝင်သည်မြုပ်ပြီးတော့စိုက်ဝင်သွားတာတစ်ခဲလေးရေးချလိုက်တဲ့ခါကျတော့ စိတ်လည်းမြုပ်သွားတယ်လို့ပေါ့လေစိုက်ပြီးတော့ဝင်သွားတာအာယုံပေါ်ကိုင်းရုပ်ဆိုင်ဝင်သည်အာယုံပေါ်ကိုင်းရုပ်ဆိုင်ဝင်သည်သင်ရှားသလောက်မပြောက်ကြည်သည်သင်ရှားသလောက်ဆိုတာပေါ်လောက်ပေါ့ကောင်းတာပိန်တာထိုင်တာထိတာကိုယ်တာဆန်းတာစောင်းတာငဲတာကြွားတာလမ်းတာချတာပူတာနွေးတာအေးတာတောင်းတာကျင်းတာလှုပ်တာစသည်ပေါ့လေသင်ရှားသလောက်သင်ရှားသလောက်ပေါ်သလောက်ပေါ်သလောက် ဒါမျိုးတွေခေါ်တယ်ပေါ်တော့ပေါ်တော့ကြောက်တယ်လို့မရှိဘူးမျက်ခြေမပြတ်လိုက်နိုင်တယ်လို့ဒီလိုဆိုလို့ရတယ်သင်ရှားသလားမပြောက်သေးပြီသင်ရှားသလားမပြောက်သေးပြီအာယုံရှိရှုတောက်မှုခင်သည်အာယုံရှိရှုတောက်မှုခင်သည်တတိတ္တ သိမမြာယောဂီသတိတာသိမမြာယောဂီသို့အာယုံပေါ်ကိုင်းအာယုံ နမဆုံးနေတော်ဝရိယနဲ့ထက်တဲ့တဏ္ဍာကြောင့်ဆိုင်ကြတယ်လို့ဆွဲမြဲတဲ့တတိကလေးဖြစ်နေပြီဆိုရင်အဲ့ဒီတတိကလေးကမိမိရဲ့စိတ်အစဉ်ကိုနိဝရဏတရားတွေကိုအဆိုးအတီတွေမဝင်ရအောင်လို့စောက်ရှောက်ကာကိုသိထားတော့ဒီနိဝရဏကိလေသာတရားတွေဝင်ရမနစ်သက်ဘူးဆိုရင်စိတ်ကလေးဟာရှင်းနေတန့်ရှင်းတတ်နေတော့ဒီကြောက်ကြပူပါမှုတွေကင်းသွားတာပေါ့ ဒီခါမျိုးမှာစိတ်နေနေငြိမ့်ငြိမ့်ငြိမ့်ငြိမ့်နဲ့နှစ်တိအားပီတိလေးတွေလည်းဖြစ်လာတယ်ပီတိအသေးစားလေးတွေကနေပြီးတော့ပီတိကြီးစားလေးတွေဖြစ်လာဖြစ်လာတယ်အဲ့ဒီပီတိတွေဖြစ်လာပြီဆိုလို့ရှိရင်ကိုရောစိတ်ပါအေးပြီးတော့လာတော့တာပဲပထမသိနေသိနေငြိမ့်ငြိမ့်ငြိမ့်ငြိမ့်ရပါလိမ့်အကောင်းလေးတွေပေါ့သိမ့်ကောင်းခေါ်တယ်တသိနေနဲ့ကောင်းနေတာနောက် ကြောင်းကြပူပါမှုတွေကင်းပြီးတော့ပြန်လို့ပူပါနာရှိတယ်နောင်တပူပါနာရှိတယ်မျိုးမျိုးပေါ့လေဘုရားကလုပ်ခဲ့တာဒီမှားခဲ့လို့ပြန်ပြီးတော့ပူပါနေတာရှိတယ်ကောင်းတာတွေမလုပ်ခဲ့ပြီလို့အဲပူပါမှုမျိုးတွေဒီလိုတွေဒီလိုလက်ရှိတတ်တယ်ဒီခါကျတော့အပူပါနေကင်းပြီးတော့ပေါ့လေစိတ်လည်းအေးရုပ်လည်းအေးအေးနေတာအဲဒီခါကျတော့ပူပါမှုမရှိတော့ဘူးထူးထူးခြားခြားကြီးပတ္တတိတရားတွေပေါ့လေဖြစ်နေတာအဲဒါကို ပတ္တတောကာယောအတ္တရတောတဲ့မိငါဤကာယောကိုယ်ရစိတ်ပါနှစ်ပါးဒီပတ္တတောကြောင်းကြပူပါမှုငြိမ့်အေးကြီးဖြစ်၍အတ္တရတောပူပါမှုမရှိတဲ့ပူပါမှုမရှိဒီကိုယ်တတိဖြစ်ရလိမ့်မယ်ဝါဖြစ်အောင်ကြိုးစားလိမ့်မယ်တဲ့ကြိုးစားတော့လည်းဒီလိုဖြစ်လာတာပေါ့တရားရတာလေးကြီးပဲတရားရတယ်ဒီရသလာတာပဲသတိလေးနဲ့ကောင်းလာတာလေးစိမ့်စိမ့်နဲ့ ကြောင့်ကြပူပန်မှုတွေကင်းပြီးတော့ကောင်းလာတာလေးတွေအဲ့ဒါလိုတွေ့လာပြီဆိုလို့ရှိရင်လူမှုကိစ္စတွေဆုံးရရလို့ဆုံးရှုံးနစ်နာသွားတဲ့လူမှုချမ်းသာသူအားဖြင့်ကာမဂုဏ်ချမ်းသာအဲ့ဒီကာမဂုဏ်ချမ်းသာတဲ့စပေါင်းတာတဲ့သမဏဒုက္ခပေါ်ကိလေသာငြိမ်းလို့ဖြစ်ပေါ်လာတဲ့ချမ်းသာပေါ်အဲ့ဒီချမ်းသာလေးရောက်လာတယ်အောင်မယ်တဲ့ဟုတ်ပါလားအမတဲ့နေရာကြပါလားဆိုတာပေါ့ကြီးစရာလေးတွေကနေပြီးတော့တဲ့ဟုတ်ပါလားဆိုတာပေါ့လေ

အခုရရှိတဲ့ချမ်းသာတဲ့အစပေါင်းများစွာရနိုင်ကိုရရှိတယ်ဒီဘဝမှာပဲအ ਨੇ စုတမဲ့တူရနိုင်ကိုရရှိတယ်ဆိုတာပေါ့လေလက်တိလက်မောင်းများတားပြီးတော့တခါတည်းကိုဓမ္မအနာဂတ်ကိုအဲမျှော်မှယုံကြည်တဲ့တတ္တရားတွေလည်းဖြစ်လာတာပို့ပြီးတော့ဌာနကလည်းပြင်းပြလာပို့ပြီးတော့အာထုတ်ရှင်လာတာပို့ပြီးတော့အာထုတ်ရှင်လေးလေးပို့ပြီးတော့ဂရုစိုက်လေးလေးចောင်းရစိုက်လေးလေးចောင်းရစိုက်လေးလေးပို့ပြီးတော့မလွတ်နေလေအဲ့ဒါကိုထူးကြလာတာအခုဓမ္မပတ္တတော်ကာယော အဲပတ္တတော်ကာယောအတ္တတာတော်ဆိုတာပေါ့ပတ္တတိဖြစ်ပုံလေးတွေကြတယ်ကိုရောစိတ်ပါအိဇာနဲ့အတွက်ကြောင်းကြပူပါမှုတွေကင်းဝေးပြီးတော့ကျမငြိမ်းချမ်းတဲ့ချမ်းသာလေးတဲ့စပြီးတော့ဖြစ်လာတာပဲတရားရတာလေးစတွေ့လာတာကြောင်းကြပူရေးငြိမ်းအေးနေသည်တဲ့ကြောင်းကြပူခြင်းနှိမ်နှင်းပယ်သည်ကြောင်းကြပူပါမှုတွေကိုတခါတည်းဒီမှာအထုတ်လို့ဖြစ်ပေါ်လာတဲ့တရားရတာက အထက်စီးယူပြီးတော့ခါနဲ့နှင်းနှင်းပလိုက်တာခြေမုံပလိုက်တာမရှိတော့ဒီရတာတွေပေါ်လာတော့မှကာမဂုဏ်ချမ်းသာလည်းလွတ်ရတာပေါ့လေဆုံးရှုံးရတာလည်းပဲဘာမှမမှုတော့ဘူး။အိုးဖြစ်လောက်ဘူးဟောကဒါမှကောင်းတာဆိုတာဒီနားလေလားယောဂီက။အဲဒီကကျတော့စိတ်ကလေးကအေးပြီးတော့อืมလှုပ်ရှားခြင်းလှုပ်ရှားခြင်းမရှိတော့ဘဲနဲ့လွတ်လွတ်နာလေးကြီးမရှိတော့ဘူး။သောသောပညာဆိုလို့ရှိရင်ဆရာရတဲ့ကလေးကမတွေ့တော့ယောဂီကอืมငါ ခုဒီလာအားထုတ်ပန်းလာပြီအေးရလည်းပြက်လာပြီတထိုင်းနဲ့ထိုင်းနေရတာပဲတစ်ယောက်နဲ့ကြောက်နေရတာပဲဘာမှလည်းမထူးတချို့ကလည်းပဲထူးမျောနေတာကိုဘာမှလည်းမထူးဆိုပြီးတော့တချို့ယောဂီတွေဆိုလို့ရှိရင်ထိုင်ဖို့ဝေးလို့ထိုင်ရမယ့်နေရာတော့မှပြန်မကြည့်ရင်မအောင်လည်းသိကျက်သွားတာခိုးကြောင်ကပ်ဒီကြောင်ကပ်ပေါ့လေဒီမှာအဲခိုးကပ်ပြီးတော့နေတာရေးတာခိုးတာပေါ့အတ္တမိလဆိုတာကမခိုးမကပ်တာ ခုနတရားရတာလေးမတွေ့ဘူးမှတ်တော့လည်းပဲရွတ်တိရောရဲ့တတိကလည်းထူးထူးခြားခြားမှဖြစ်တော့ကိုရစိတ်ပါအေးချမ်းမှုကမရတော့ခုနကိုရစိတ်ပါအေးချမ်းတဲ့သဘောဒီတရားရတာလေးမတွေ့တော့သုတ်ကံသုတ်ကံသုတ်ကံတဲ့ဘောဒီဓမ္မခိုကပ်ပြီးတော့နေတာအဲ့ဒီယောဂီတွေလည်းကျုံရတတ်တယ်အခုဓမ္မထက်တန်တဲ့လုံလဝရိယမသုတ်တဲ့ဝရိယလည်းရှိပြီတတိယလည်းပဲထူးခြားကောင်းပြီဆိုလို့ဒီဝရဏတရားတွေကင်းဝေးသွားတော့စိတ်အင်းကြီးတွေကင်းတယ် ကြီးပြီးတော့အေးချမ်းတဲ့သဘောလေးကြီးဖြစ်လာတာဖြစ်လာတဲ့အခါကျမှရှိဆက်ပြီးတော့အထုလို့တဲ့ဆန္ဒတွေထူးထူးခြားခြားဖြစ်လာတာတကယ်လည်းပဲကြိုးစားအထုလို့တဲ့ဝိရိယလေးလည်းပိုကောင်းလာတယ်တတိလည်းပဲထူးထူးခြားခြားပို့ပြီးတော့ကောင်းလာတတ်တယ်ဒါပထမဆုံးစပြီးတော့တွေ့ရတဲ့တရားရတာလေးအဲ့ဒါကိုမြတ်စွာဘုရားကပုံမှန်ကြိုးစားတတိထားတဲ့အတွက် ပုံမှန်ကြိုးစားမှုတတိထားမှုဟာအချင်းချင်းဖြစ်မသွားဘူးဟောဒီအစ အကျိုးတရားလေးရလာတယ်ဆိုတာကအကျိုးတရားလေးကိုလည်းရိုးရိုးလေးဒီမှာဖော်ပြထားတာမှန်ကောင်းတယ်ကဲအဲ့ဒါလေးဆိုရမယ်ကြောင်းကြပူရင်နေအေးနေသည်ကြောင်းကြပူရင်ပူအေးငိမ့်အေးအဲကြောင်းကြပူရင်ငိမ့်အေးနေသည်ကြောင်းကြပူရင်ငိမ့်အေးနေသည်ကြောင်းကြပူခြင်းနှိမ်နှင်းပေသည် ကြောင့်ကြပူခြင်းနှိမ်နှင်းပေသည်လှုပ်ရှားမှုကင်းအေးခြင်းခြင်းသည်လှုပ်ရှားမှုကင်းအေးခြင်းခြင်းသည်ပတ္တတိမှတ်တိညာယောဂီပတ္တတိမှတ်တိညာယောဂီ เจ้าญาปูเยบ้องเจ้าญาปูเยเอ่อเจ้าญาปูเยငြိမ်းအေးနေသည်ကြောင့်ရပူခြင်းနှိမ်နှင်းပေသည်လှုပ်ရှားမှုကင်းအေးခြင်းခြင်းသည်ပတ္တတိမတ္တိညာယောဂီအဲပတ္တတိတရားတွေဖြစ်လာတယ်တဲ့ဗမာလူကတော့ကိုယ်ရောစိတ်ကော ထူးထူးခြားခြားကြီးကိုအေးချမ်းပြီးတော့အပူတွေထူးထူးခြားခြားกินလာတယ်အဲ့ဒီလောက်အခြေအနေသုံးနည်းအတွင်ရောက်သွားတယ်ဆိုလို့ရှိရင်အကျိုးမနည်းပါဘူးအကျိုးတွေအများကြီးပါပဲတရားပေါ်လည်းပဲတက်ဝင်ယုံကြည်သွားမယ်မနာကောင်းလားဒါကိုရောသိပါအေးချမ်းလာပြီဆိုလို့ရှိရင်ပတ္တတကာယောဒုက္ခဝေဒိတိဆိုတာနေလို့ထိုင်လို့ကိုထူးထူးခြားခြားကြီးကိုကောင်းလာတာထူးထူးခြားခြားကြီးကောင်းလာပြီဆိုလို့ရှိရင်တိပိဏစိတ်ဓာတ်သမာဓိအတိပေါ်လေကိုရောသိပါ ချမ်းသာနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်လေးဟာလေငြိမ်တဲ့နေရာဌာနမှာဖျောင်းနိုင်ပြီးထွန်းထားပြီးတည်းကြီးငြိမ်ပြီးတော့ကလည်းတီးပြီးတော့အေးနေတာပဲအမှန်တကောင်းတာပဲဟောတမာတိကြီးဖြစ်လာတယ်တမာဟိတံစိတ်တံတမာဟိတံစိတ်တံဧကကံဒီလိုဆိုထားတယ်တမာဟိတံစိတ်တံမိမိရဲ့စိတ်ကလေးဟာလည်းပဲပေါ်ရာအာယုံပေါ်မှာပေါ့လေ ငြိမ်ငြိမ်သက်သက်ထားလိုက်တဲ့အတွက်ကြီးကြီးလေးလေးတိတ်တိတ်တဲတဲဖြည်းပြီးတော့အာယုတကူထဲမှာကိုကတည်းကစိုက်ပြီးတော့ကိုသူ့စိုက်ပြီးတော့ကိုကြာနေတာသမာဓိလေးထူးထူးခြားခြားကောင်းလာပြီအဲ့ဒီလိုသမာဓိလေးထူးထူးခြားခြားကောင်းတဲ့အထိကြိုးစားမယ်ဆိုတာပေါ့လေဒီလိုလည်းပဲနှလုံးသွင်းထားရတယ်ဒါကတော့ခုနသောသောပိုင်းကပြောခဲ့တဲ့ဝိရိယနဲ့တတိရှိနေလို့ရှိရင်ဒီသမာဓိကလည်းအလိုလိုဖြစ်လာတာပါဘာမှသူလုံနေဖို့မလိုပါဘူး အဲ့ဒီခါကျလို့ရှိရင်ထူးထူးခြားခြားပဲစိတ်ကလည်းပဲပြန်လို့လည်းလည်းမရှိဘူးရှိရရှိရရှိရအောင်လေးပေါ်မှာကပ်ပြီးတော့ကြီးနေတော့တာပဲကောင်းတာလေးမှလိုက်အဲ့ဒီအာရုံထဲမှာတခါတည်းကိုစိတ်ကလေးကသူ့အစီအစီဖြစ်နေတာဒိန်တာလေးမှလိုက်အဲ့ဒီပေါ်မှာစိတ်ကလေးကသူ့အစီအစီဖြစ်နေတာရှိတာလေးတာပွေတာလောလီတာမရှိဘူးတကြနဲ့တသားတည်းကိုပဲတိတ်တိတ်တဲတဲလေးဖြစ်နေတာတိတ်ထူးကြတာပဲအဝိခိပါလေကနောတမာတိတာဇတနာတမိတနာတာတော့ဥပဒမကိစ္စပဋ္ဌာနောဆိုတာတမာတိတမာတိဒီ အဝိကိပလက္ခဏောပြတ်လွတ်မထွက်ကလျက်တည်ခြင်းဟူသောလက္ခဏာရှိသာသတနာသမိနနာတာသောဖြစ်ဖက်နံတရားတို့ကိုပေါ်ရပေါ်ရအာယုန်လေးပေါ်မှာပေါင်းစည်းပေးခြင်းစုစည်းပေးခြင်းဟူသောကိစ္စရှိစုစည်းပြီးတော့သူ့ရက်ဆိုတဲ့သဘောလေးဖြစ်လာတယ်စိတ်ကလေးဟာမတော်တဲ့မကောင်းတဲ့အာယုန်လေးစီပြည့်သွားပြီးတော့အဲ့ဒါမှ ပောက်တတ်ကြရပါလို့ဖြစ်ချင်နေမဖြစ်တော့ဘူးအထူးကြောင့်ညထားပြီးတော့ချိန်သားကြိုက်ဆွဲမဲ့စွာ မှတ်လို့အဲ့ဒီအာယုံကောင်အာယုံမှာပဲစိတ်ကလေးကသူ့ရက်သူ့ရက်လာပြီးတော့ငြိမ်ပြီးတော့တီးပြီးတော့တန့်လာတယ်အခါတည်းသိသိချာချာတဲငြိမ်ပါလားတဲစီပါလားစိတ်ကလေးကတဲတန့်ပါလားဆိုတာကိုယောဂီကဒီလိုကိုထင်လာတာပြီးတော့ဒီခါမျိုးမှာတမာရီရဲ့သဘာဝလက္ခဏာတမာရီရဲ့လုံဆောင်ခြင်းနဲ့တမာရီရဲ့အချင်းအရာတွေယောဂီမှာပေါ်လာတာပဲ။ အဲ့ဒါလေးဆိုရမယ်ပြတ်လွင့်မထွက်ကတ်လျက်တည်ပြတ်လွင့်မထွက်ကတ်လျက်တည်သည်ပြတ်လွင့်မထွက်ကတ်လျက်တည်သည်တာယုံတိစုစီပေသည်တာယုံတိစုစီပေသည် ညီတက်သည်ဟုရှိရှိထင်သည်အဲစိတ်ကလေးဟာသူရာဆိုတာပေါ့လေကြောင်းရစားပြီးတော့ချိန်လာကြိုက်ဆွဲမြဲစွာမှတ်မိရအာယုံပေါ်မှာပေါ့လေသူရဆိုတဲ့အတိုင်းသူပြီးတော့သွားပြီးတော့ရက်နေတာတခါတည်းကညီတက်သည်ဟုရှိရှိထင်သည်သမာဓိမှတ်တိညာယောဂီကျမ်းလွင်မထွဲကလျက်တည်သည် သာယုံကြည်သူစီပေသည်မိတ္တတိဟုရှိကျူခြင်းသည်သမာဓိမတ္တိညာယောဂီတရား သုံးသပ်ပြီးတော့အလုပ်ကိုကြိုးစားလိုက်တဲ့အခါမှာအဲ့ဒီအလုပ်ကြိုးစားတဲ့ယောဂီဟာသောအတ္တနာယေဝအဓိပတိပြိတ္တဝအကုသလံပဇာတိကုသလံဘာဝေတိသဝိဇံပဇာတိအနဝိဇံဘာဝေတိတုတ်တံအတ္တနာပရိဟရတိတဲ့ဣဒဝတတိဘိက္ခွေအတ္တတိပတိယသောထုခုနပြောခဲ့တဲ့ကျุမြင်ရှင်ရင်သုံးသပ်သုံးသပ်ချက်အရာ အလုတ်သဘောပါသောယောဂီပုဂ္ဂိုလ်သည်အတ္တနာရေးဝမိမိကိုယ်ကိုပင်လျင်အဓိပတိကရိတ်တဝါအကြည့်မှုပြု၍တဏီအတ္တနာရေးဝအဓိပတိကရိတ်တဝါကိုယ်ဤကိုယ်တာကိုအလေးထား၍မိမိရာကိုလူဖြင့်သာသနာတော်ကြီးနဲ့ကျင့်ကြတဲ့အခါမှာကိုယ်ရေးကိုယ်တာအရေးကြီးဆုံးပဲကိုယ်ရေးကိုယ်တာကအလေးထားရမယ်ဆိုတာပေါ့ဒီလိုသဘောမျိုးကိုယ်ရေးကိုယ်တာကိုအလေးထားပြီး ဝါအလေးထားလာတော့အကုသလပတ္တတိအပြစ်နဲ့တကွာအကုသူကိုပယ်ရှားလိုက်တော်ဤဝါအကုသူဖြစ်ခွင့်မပေးတဲ့စဉ်းစားစမ်းခုနကိုယ်တည်းတိုက်ပြီးတော့ပေါ်တိုင်းအာယုံမလို့စမ်းမှတ်နိုင်ရေးအတွက်မစုံမနစ်နဲ့မစုံမနစ်ထဲနဲ့ပေါ့လေတစ်စီကြောင်းရဆိုင်ရင်ကိလေသာလက်မခံဘူးပယ်လန်လိုက်ဘူးကျွမ်းမြတဲ့တရားရှိနေပြီဆိုလို့ရှိရင်စိတ်စဉ်ကိလေသာမဝင်ရအောင်ပယ်လန်လိုက်ပြီအဲစိတ်စဉ်ကိလေသာမဝင်ရအောင်ကာကွယ်ပေးလိုက်ပြီ ဒီတိုင်းမှသူသတိပြုစောင့်မှုစင်ထားဆိုတဲ့အတိုင်းပေါ့ဒီကာဝယ်ပြလိုက်ပြီကိုရစိတ်ပါအေးချနေတော့ပူပန်မှုကလည်းမရှိဘူးကြောင်းကြပူပန်မှုရေကင်းပြီးတော့ထူးထူးခြားခြားပဲချမ်းသာမှုလေးတွေဖြစ်လာတော့ထူးခြားတဲ့စိတ်ကြည်ငြိမ်မှုတွေဖြစ်လာတော့တမာရီတော်ဘိက္ခုဘိက္ခုယထာဘုဒ္ဓပသနာတိဆိုတဲ့အတိုင်းပေါ့လေကျူစရာတွေကတရားရှိတာတရားကွဲပြီးအကြောင်းကျိုးကွဲပြီးတာလည်းအမျက်သိရဲ့သဘောပဲဆိုတာထူးထူးခြားခြားဒီလိုကိုသိလာတာอืมအဲ့ဒီလိုကိုဖြစ်လာတာ အဲ့လိုဖြစ်လာတော့ကဲခုနအကုသိုလ်ဖြစ်နိုင်ပါဦးမလားအကုသလပတ္တာဒီအကုသိုလ်ကိုပယ်လိုက်တော့ဤတဲ့ပယ်လိုက်တယ်ဆိုတာအကုသိုလ်ဖြစ်ခွင့်မပေးတာကိုပြောတာကုသလဘာဝေတိကုသိုလ်တွေပွားပွားနေတယ်တဲ့ဘာဖြစ်လို့လဲခုနဝိရိယထားပြီးတော့อืมဆွေးမြဲစွာရှုတယ်သတိပဋ္ဌာန်ဘာဝနာတွေဒီမှာဖြစ်နေတာကိုသတိပဋ္ဌာန်ဘာဝနာကကုသလတာရှိတယ် ကုသိုလ်မှတပုံကြီးတပုံကြီးအစိတ်ပိုင်းလေးတွေမဟုတ်ဘူးမပြောပါတော့တာမဟုတ်ဘူးတပုံကြီးဘုရားမြတ်စွာဘုရားဟောတာတာရှိတယ်ကုသလသာတိဒီဘိက္ခွေဝရမာနောသတ္တတော်တတိပဋ္ဌာနိသမ္မာဝရမာနောကိုဒေးရတယ်ကေဝလောယံဘိက္ခွေကုသလသာတိယတိတာသတ္တတော်တတိပဋ္ဌာနိဘိက္ခုကိုကုသိုလ်အပုံကြီးရဲ့လို့ပြောလိုတဲ့ပုဂ္ဂိုလ်ဟာတကယ်နိလမှာဆိုပြောမယ်ဆိုလို့ရှိရင်ဟောဒီတတိပဋ္ဌာန်တရား၄ပါးတို့ကိုပဲနိလမှာဆိုပြောမှာပဲဘိက္ခုတို့ သတိပဋ္ဌာန်တရား၄ပါးဟာကုသိုလ်အကုန်ကြီးတယ်ဟုတ်တယ်လေကိုယ်တည်းကကာယဝိရဏစိတ္တသမကိုယ်တည်းအာယုလေးကျပေါ်ကိုက်မှာတတိကြောင့်ရထားနေတော့ဆွေးမြဲစွာရှိနေတဲ့သတိတွေစိတ်ကနဲ့စိတ်ကနဲ့ရှင်းပြီးတော့တစ်ချက်မှလိုက်တပုံပေါ့တခုပေါ့တစ်ချက်စားပေါ့နောက်တစ်ချက်မှလိုက်နောက်တစ်ချက်မှလိုက်စိတ်ကစိတ်ကမှနေတာ10မိနစ်လောက်မှနိုင်ရင်ပဲတစ်ချက်ကသမချနဲ့တွေ့အောင်တော့ဒီမှာအချိန်ပေါင်း60ပဲ9မိနစ်မှလို့ရှိရင်300ပဲ10မိနစ်မှလို့ရှိရင်3600ပဲတဏှာရနေပြီ အဲတဏှာမှလည်းရှိ3600တဏှာရနေ2နာရီ3နာရီ4နာရီစသည်ပေါ့တွက်ကြည့်လားတကက်အပုံကြီးပုံကြီးပဲအဲ့ဒီလိုလုံလဝရိယလည်းမရှိတတိကလည်းမဲ့ပြီးတော့ကိုရသိပါအိမ်ကြောင့်နေရပဲနဲ့တည်ငြိမ်မှုမရတဲ့ပုဂ္ဂိုလ်တွေကစိတ်တွေစိတ်တွေတေးတယ်လေးတယ်ကိုယ်တယ်လောလေးတဲ့ပုဂ္ဂိုလ်တွေကဆိုလို့ရှိရင်အာဟုတအပုံကြီးပေါ်မှာတက်ထိုင်နေရတယ်လို့ပဲအကုဒ္ဒရာတိတိဘိက္ခွေဝရမာနောပစ္စနိဝရမေသမ္မာဝဒမနောဝတေယတိဒီဝလောဟယံဘိက္ခွေအကုဒ္ဒရာတိယတိတံပစ္စနိဝရဏလေဘိက္ခုတို့ အကုသလဓာတ်ဒီအကုသအပုံကြည့်ရလို့ပြောလို့ရပုဂ္ဂိုလ်ဟာတကယ်နိလမှာဆိုပြောမယ်ဆိုလို့ရှိရင်လည်းကာမိတ္တနာနိဝရဏ၊ဇာဝရဏနိဝရဏ၊သီနမိတ္တနိဝရဏ၊ဥဒိစ္စကုဇာနိဝရဏနဲ့ဝိသိကိစ္စနိဝရဏဒီနိဝရဏတရား၄ပါးကိုပဲပြောရမှာပဲတဲ့ဖြစ်သားတဲ့ဤဒီကအကုသအပုံကြည့်တယ်။ယင်းအကုသအပုံကြီးဆိုတာအခြားမဟုတ်ဘူးနိဝရဏတရား၄ပါးပဲတည်းဆိုပါပြရတယ်အနိစ္စတာ။ကျောင်းကြမရှိတတိကမဲ့ ကိုယ်ရစိတ်ပါအေးချမ်းမှုမရဘူးဆိုလို့ရှိရင်စိတ်အဆူစီပြဲပြဲတိုင်းပြဲတိုင်းမှာအာဟုတုကြီးတဲ့အာဟုတုအပုံကြီးကမှတက်ထိုင်နေရတယ်လို့အခုခွန်ကြီးတို့1344ခုနှစ်ဟောင်းကိုအခုလိုမြင့်မြတ်တဲ့လူငါနဲ့အဲနှုတ်ဆက်ခဲ့ပြီးတော့နှစ်သိက်ကိုနှစ်ဖက်လားဆိုလို့ရှိရင်နှစ်သိက်ပဲနှစ်သိက်ကိုကုသိုလ်အပုံကြီးနဲ့ကျိုးစိုးဖို့ရန်ပြင်ဆင်နေကြတဲ့ပုဂ္ဂိုလ်တွေဘယ်လောက်ကောင်းလဲအကုသိုလ်တွေဓမ္မမှတ်တိုင်းမှတ်တိုင်းကင်းနေတာပဲ

အတ္တနာမိမိကိုယ်ကိုတုတ်တံကျင့်ကြအောင်ပရိဟရတိပရိဟရတိပရိဟရတိကိုကျမ်းဂန်များမှာဖွင့်ထားတာကအင်းပရိဇက်ကတိဂောပိယတိလို့ဖွင့်ထားတယ်အတ္တနာမိမိကိုယ်ကိုတုတ်တံစင်ကြယ်အောင်ပရိဟရတိအပြစ်မနှောရင်းလုံးချောအောင်ဆေးကြော့တုတ်တင်ထိမ့်သိမ့်ရသည်အပြစ်မနှော ဇင်းလုံးချောလို့ဓမ္မနစ်မှလို့ရှိရင်ဓမ္မနစ်ဇင်းလုံးကိုချောနေတာပဲသီလလည်းပါနေတော့ကျမ်းစာကိလေသာဇင်းလုံးချောနေတာဓမ္မတိပါနေတော့စိတ်သက်ရှင်နေတဲ့ကိလေသာဇင်းလုံးချောနေတာပဲအဲအတိညာလေးတွေပွင့်လာပြီဆိုလို့ရှိရင်ကိလေသာမျိုးပါတစ်ခါတည်းပြတ်သွားတယ်တစ်တဲ့ဇင်းလုံးချောတဲ့နိဗ္ဗာန်ရှိသေးတယ်အဲ့ဒီဇင်းလုံးချောတဲ့နီးနဲ့အဲ့ဒီဇင်းလုံးချောတဲ့အစစ်မြင့်တဲ့ကုသိုလ်တရားနဲ့နှစ်ဟောင်းကိုထုတ်ဆက်ပြီးတော့နှစ်တိကိုကျူစွာရမှာပါပရိဟရတိ အပြစ်မနှောဇင်းလုံးချောအောင်စိတ်ကြော့တုတ်ခြင်းထိမ့်သိမ့်ကာကွယ်ရသည်တဲ့ကာကွယ်ပြီးနေတာစိတ်ကောင်းတာဣဒဝသတိဘိက္ခုဟတ္တတိတတိယနဲ့ဘိက္ခုတို့ဣဒံဤဒီကိုအာတိအတ္တတိပတိယမိမိကိုအလေးများထား၍ဖြစ်ပွားစေတဲ့သောတရားလို့ဆိုရပါသည်တဲ့မြတ်စွာဘုရားညီကုန်းချုပ်လိုက်တယ်ဗျာအတ္တတိပတိယပြီးသွားပြီဒါတော်တော်နားလည်သွားပါပြီအတ္တတိပတိယပြီးသွားတယ်ဆိုလို့ရှိရင်ကျန်တဲ့ အဲဒီလည်းပဲလွယ်ပါတယ်လွယ်ပါတယ်။စာသွားကတော့နည်းနည်းလေးတော့ချမ်းသာပါတယ်။သိပြီးတော့မကွာလာပါဘူး။အဲ့ဒါကိုဆက်ပြီးတော့ဘုရားဟောပါနော်။သဗ္ဗေကဝေလောကာတိပတိယဘိက္ခုတို့လောကာတိပတိယဆိုတာဘာလို့လဲ။ဣဒဘိက္ခဝေဘိက္ခုအရိညာကတောဝါဒုက္ခမူလကတောဝါသုညကရကတောဝါသူကစာသွားတိုင်းပါပဲ။တိတိပတိတန်စိကတိတဲ့ ဘိက္ခုတို့ဤသာသနာတော်ကဘိက္ခုအမိခံယောဂီပုဂ္ဂိုလ်ဟာတော်တယ်ဆိုဖြစ်စေစိပင်အောင်ဆိုဖြစ်စေစိတ်များဆိုဖြစ်စေကဝင်နေထိုင်ပြီဆိုလို့ရှိရင်ဒီလိုရှုမြင်သုံးတတ်ရတယ်သုံးတတ်ရတယ်သုံးတတ်တဲ့နည်းတွေကတော့မနေ့ကပြောခဲ့ပါပြီမိမိဟာဥနာတိဒုက္ခပြီးအပြင်းထန်နှိမ့်သက်ခံရတယ်ဒါတွေကရိုးရိုးနီးနဲ့ယုံလို့မရဘူးပြီးတော့ မိမိဟာအခုလူပေါင်းလူမှုကိစ္စတွေကိုပယ်ဆွံ့ပြီးတော့သာသနာ့ရေးတာယောဂီဖြစ်နေရောက်လာတဲ့ချင်းချင်းရာချင်းရောက်လာတဲ့အဲ့ဒီလိုရောက်လာတဲ့ပုဂ္ဂိုလ်ဖြစ်ပါလေရဲ့ဒီတဲ့ကြမှာကာမဝုတ္တကာမဝုတ္တဝုတ္တကိယံပြဝရဝုတ္တကံဝုတ္တကိယဝိညာဝုတ္တကံဝုတ္တကိယံကာမဝုတ္တကိုအဲကြံကြည့်နေတာကောင်းတာလေးမြင်မြင်လာကြားကျင်လာနားကျင်လာစားကျင်လာထိကျင်လာပေါ့ဒါမျိုးတွေပေါ့ ကိုမနေ့ကပြောသလိုပေါ့ဥပဇင်းလေးတွေဥပဇင်းလေးတွေကိုရင်လေးတွေလာပြီးတော့ထိုင်ရတယ်အထုတ်ကြတယ်တခါတခါအထင်းထင်းလွတ်လို့ရှိရင်သူတို့ကဘာလုပ်ကြလဲဆိုတော့သူတို့စိတ်တွေကပုံမှာပဲအရောက်များနေတော့တရားကလည်းအမှန်တန်ရိုးတာကိုဘုန်းကြီးဒီတရားလည်းအမှန်တန်ရိုးတယ်ဒီတရားဆိုတော့သူတို့အကြိုက်မဟုတ်ဘူးအကြိုက်မဟုတ်တော့မလွဲ့တာလို့ဆရာကြီးကြောက်လို့ထိုင်ပြီးပြန်တဲ့အခါမှာရုပ်ရှင်ကြောက်နေပြီးပြောနေတာလေရုပ်ရှင်ကောင်းနေဆိုတာတရားပြန်သွားဗာရုပ်ရှင်ကြည့်မယ်ဆိုတာပါ ကာမဥဒ္ဒတိကြီးပွားနေတာပဲအဲတခါတခါမှဆိုလို့ရှိရင်တခါတခါသူတို့ဆုံးမလိုက်တဲ့အခါသူအသောချောက်ဒီပါတွေကပေါ့လေအဲနည်းနည်းခက်ဆက်ဆက်ကလေးပေါ့လေပြောလိုက်တဲ့အခါကိုတော်ကပြောရမလားဒီကိုတော်ကပါတဲ့တော့ဒီလိုလောက်တာအဲဘုန်းကြီးတို့ဒီရာလောကထဲမှာရှိတယ်လို့ပဲမြို့သားလောကထဲမှာရှိတယ်လို့ပဲအမျိုးသမီးလောကထဲမှာရှိတာလေ တာဝန်ရှိတဲ့ပုဂ္ဂိုလ်များကဗာလေအမကလေးတွေဗာလေလွတ်နေလွတ်နေလို့ရှိရင်အချိန်တွေဗာလေနည်းနည်းမလေးစားလို့ဒီလိုပြောလိုက်လို့ရှိရင်သတိပေးလိုက်လို့ရှိရင်ဟောသတိပေးကိုရတယ်ဆိုပြီးတော့ဒီလိုစိတ်ကောင်းကောင်းကောင်းနေပေါ့လေလက်ခံမယ်သာသူကပါတယ်သူသူကပါအပါမလို့ပြောရတာတဲ့သူဒီလိုမပြောတော့မှအမလီမျက်စိတွေဆွေးဆောင်နေကြည့်သွားလိုက်ကြည့်တယ်ဒီလိုလောက်တတ်တယ် ဒီကောင်ကတော့နေအောင်တစ်ချိန်ကြလို့ရှိရင်ငါလည်းခြေလိုက်အောင်ပဲပေါ့အဲ့ဒါမျိုးကြီးဇဝရဝိတ္တိလည်းပွားရတယ်ဝိဝိညာဝိတ္တိလည်းပွားရတယ်အဲ့ဒီလိုအကြံစိုးတွေဖြစ်နေလို့ရှိရင်မဟာခောပနာယံလောကတဏိဝါသောလောကကြီးကအမှန်တည်းပြန့်လာတယ်မဟာတသမိကောလောကသမိအဲလောကတဏိဝါတိတန်တိသမဏဗြဟ္မဏတိတိမန္တောဒိဗစေကုကပရသိတဝိတုနိနောဒီလောက်ကျယ်ပြန့်နေလောကကြီးထဲမှာ တကုရှင်ဒီပတ်သက်ကအပင်ရင်ရသူတို့သူရဲ့စိတ်ထားကိုသိကြတယ်သူတော်သူမြတ်တွေဆိုတာရှိတယ်။အဲ့ဒီသူမြတ်တွေကအဝိကလည်းပဲလှမ်းလှမ်းပြီးတော့မြင်နေတယ်။အနိမာမိမိတို့ထင်ရှားနေပေမဲ့လို့မိမိတို့ကအနိကနေပေမဲ့လို့ဒီပုဂ္ဂိုလ်တွေကစိတ်စိတ်ချင်းသိကြတယ်မိမိစိတ်နဲ့သူရဲ့စိတ်ကိုသိကြတယ်အခုကာလတတ်သက်တယ်လို့တော့မဟုတ်ဘူးနော်နတ်ဘူးလို့သိရကြတာမျိုးပြောတာမဟုတ်ဘူး။ တက်ဆက်ပြီးတော့တိလီပါလေးဆိုတာမဟုတ်ပါဘူးတိတိမှာဧဝံသံနေယုံတကယ်လို့သူတို့ကများလေငါ့ကိုဒီလိုများပြောကြမယ်ဆိုကြမယ်ဆိုလို့ရှိရင်တော့ပတ္တတာဘောဣမကုလပုဂ္ဂိုလ်စီသံစီသံဒီပုဂ္ဂိုလ်စီသံသူလာတော့ကတော့လူမှုကိစ္စကြီးဆုံးပြီးတော့လူမှုချမ်းသာတွေအဆုံးရှုံးနေတာခံပြီးတော့ဒီမှာတတ္တတရားနဲ့တကယ်လာခဲ့တာစီသံစီသံဒီကိုရဒီဒီပုဂ္ဂိုလ်ရဲ့အခြေအနေစီသံ ဒီဒီဒီကိုတော်ရဲ့အခြေအနေကြည်စမ်းဒီအမျိုးသားရဲ့အခြေအနေကြည်စမ်းကြည်ကြစမ်းဒီအမျိုးသမီးလေးရဲ့အခြေအနေကြည်ကြစမ်းသူတို့ကလည်းညှိုးထုံးကြတယ်သို့တော့ဘုန်းကြီးတို့လူလောက်ကလို့တော့ဟိုပြောကြရရှိလို့ရှိရင်အာမနာတန်းပေါ်ကြီးကဲ့ရတဲ့အနေမျိုးတော့မဟုတ်ဘူးသူတို့ကအပြုသဘောမျိုးနဲ့ပြောတာအပြုသဘောမျိုးနဲ့တော်တဲ့သူတို့နဲ့တည်းကဖေးမှပေးတာသူတို့ကဖေးမှပေးတော်တယ် ဘွေးလူလူလောကလိုအပြစ်ပြောကြရှိလို့ရှိရင်တကားတစ်ဖြစ်ပြောတာဆိုဒီလိုမဟုတ်ဘူးဖေးဖေးမမလေးနဲ့သူတို့ကပြောကြတာသိတော်တယ်သိတော်တယ်ဘွေးလူလူလောကတော့မဟုတ်ဘူးဘုန်းကြီးဟိုအမရကောတနိတ္တရလေ့လာခြင်းကပေါ်နေမှာဆရာရှင်မြတ်ကအမရကောတနိတ္တရဆရာကပေါ်ရေးထားတဲ့ခါလေးကောင်းနေတာလေးဘုန်းကြီးအဲ့ဒါလေးမှတ်ထားတာလူလောကပါ လူလောကနဲ့နတ်လောကမတူဘူးပေါ့ဒါလေးတွေတော့မှတ်သားစရာကောင်းတယ်ကိစ္စတံခလနံကွာတိဘဝတရေဝပမာဒသောပတ္တံတိဒုဇနာတထသမာဒဟံတိသစ္စနာတဲ့ကွာပြီတစုံတရာကုံတာယာမြည်ရင်လိုက်တော်မှလည်းကိစ္စတံအေသာတာသွာလာရသူတို့ဤစီစီတွန်းတာပမာဒတော်တတိလိုကိမိလျောခြင်းကြောင့် တစ်ခါတစ်ခါမှမိလျော်တာလေးရှိတာကိုခလနာချွတ်ချော့တိမ့်ပါလဲသွားခြင်းဒီတဲ့ဘဝတရေဝတရားတစ်ခါจิตတလေးဒီတာတဲ့อืมချော်တတ်တဲ့နေရာကြီးသွားမှမဟုတ်ဘူးတဲ့ကုန်းတာရနေရာမှာအမတ်တမဲနဲ့သွားမိလို့ရှိရင်လည်းပဲလဲတတ်တာဓမ္မတာပါပဲတဲ့တတ္ထာသို့သို့တိမ့်မလွဲသွားခြင်းလွဲသွားရာ၌ဒုသနာသူယုတ်မာတို့သည်ဒုသနာစိတ်ထသိလို့လူယုတ်လူညံ့တို့သည်ဟတန်တိ ထားကြကုန်၏အတန်တိကြောင်းလောင်အားရရေမောကြကုန်၏ဖေးမှပြရမယ်အစလေသူတို့ကထားကြတယ်တဲ့ကြောင်းလောင်ကြတယ်စေတနာစိတ်ထားရင်ကြည့်လူကြီးလူကောင်းတို့သည်စေတနာဆိုတာလူကြီးလူကောင်းတွေလူကြီးလူကောင်းတွေဆိုတာမျိုးကတော့ဟိုအမိကလူကြီးလူကောင်းမဟုတ်ပါဘူးအခုလိုစိတ်ကိုပြုပြင်ပေးထားလို့သူတို့ကြကြစိတ်ဓာတ်တွေရင်းကျဲပြီးတော့နေတဲ့လူကြီးလူကောင်းတွေဒါကိုပြောတာပါ ဒေသနာစိတ်ထားယဉ်ကြည်လူကြီးလူကောင်းတို့သည်ဒေသနာစိတ်ထားယဉ်ကြည်လူကြီးလူကောင်းတို့သည်ကသမာဓဟန်တိကိုရင်းသာနာတနာစွာဖြင့်မြတ်တာဖေးမှထူပေးကြလေကုန်၏တဲ့ဘုန်းကြီးသက္ကတဒီနိတ္တယလေ့လာတဲ့အခါပေါ့လေ့လာလေ့လာတဲ့အခါအမရသဘောတာနိတ္တယဆရာကြီးကရေးထားတယ်သဘောကျလိုက်တာလေတိတ်သဘောကျတာပဲတိတ်ကောင်းတာပဲတိတ်ကောင်းတာပဲ အခုနတ်တွေကတဲ့ဖေးဖေးမမလူတွေကိုကြည့်ရကြတာဒီကြသာဟောဒီမှာငကောကတော့သူတတ်တာတရားနဲ့อืมလူကောင်လောကအိမ်ကနေပြီးတော့ဒီကမ္မထာကြောင့်ကတ်ရောက်ပြီးတော့ပေါ့လေလူမှုကိစ္စတွေစွန့်စားစွန့်လို့ပြီးတော့ပေါ့လေကမ္မထာကြောင့်မှာတရားအထုံနေတဲ့ပုဂ္ဂိုလ်ဖြစ်ပါလေခင်နဲ့စီတန်းဒီမှာအကောင်းလေးတွေမြင်ကြနာစာသိတွေ့ရအောင်ပေါ့ဒီကာမဝတ္တတိနဲ့ကြွားလို့သူများသိခြင်းနဲ့စိတ်တတ်ဖြတ်ခြင်းနဲ့စိတ် ဗျာပါဒဝိတ္တိနဲ့ကျွမ်းလို့သူများဆင်းရဲစီလို့တဲ့ဝိလာဝိတ္တိနဲ့ကျွမ်းလို့ကြည်သာနေလိုက်တာများရကြမရှိပါလားဆိုတာပေါ့အဲ့ဒီအပြစ်ဘောမျိုးနဲ့သူတို့ကသိရကြတယ်မေတ္တာကရုဏာထားပြီးတော့အပြစ်တွေညအဲ့ဒီတကုရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကရောနတ်တွေကရောပေါ့လေဒီအပြစ်တွေညတယ်ဒါတူတာတော့ပြီခုနပြောတဲ့အတိုင်းအဝေးကလည်းပဲလှမ်းမြင်နေတာပဲမိမိကဤမှာထေချနေနေမယ်လို့သူတို့မတွေ့ရဘူးစိတ်စိတ်ခင်းတာပဲသူတို့က ကိုယ်ကိုနားလည်နေတာဒီတော့ကိုယ်ကကာမဝိတ္တဇဝရဝိတ္တဝိလာဝိတ္တဒီလိုအကြံစိုးမျိုးတွေတရားအထုဖို့ရန်အတွက်ကိုကြောက်ထွက်လာပြီးမှဒီလိုအကြံစိုးမျိုးတွေရှိနေရင်မတော်ဘူးဒါတွေကိုပယ်ရှားဖို့လိုအပ်တယ်ဆိုတာပေါ့လေကောင်းသောဘောပေါက်နားလည်ပြီးတော့အခြားတကုတ်ရှင်ရှိကြတဲ့စိတ်နေစိတ်ထားရှိကြတဲ့ဒီဘက်စိတ်ကိုအပင်ကြီးရပုဂ္ဂိုလ်တွေပေါ့လေ အဲ့ဒါကိုလောကခေါ်တယ်အဲ့ဒီလောကကိုငဲ့ပြီးတော့ခုနပြောခဲ့တဲ့အတိုင်းကြိုးစားရတယ်တတိမလွတ်ရဘူးကြိုးစားလို့တတိတွေမလွတ်និဝရဏတရားတွေကင်းဝေးစင်ကြယ်ပြီးတော့အေးချမှုတွေရသွားတယ်သမာဓိတွေထူးခြားဖြစ်သွားလို့ဉာဏ်တွေပွင့်သွားတာပဲဉာဏ်တွေပွင့်သွားလို့ရှိရင်ဒါဒီလိုမိမိတဏ္ဍာမှာထူးခြားတဲ့တရားလေးတွေဖြစ်လာတာဟာဒါလောကတိတ္တိယခေါ်တယ်။အင်းအတ္တတိတ္တိယနားလည်လို့ရှိရင်လောကတိတ္တိယအလိုလိုနားလည်သွားတာပါပဲ။အင်းဒါ ချုပ်ပြီးတော့ကိုညာပြောလိုက်တာအဲ့လောက်ကိုနားလည်ပါပြီအဲနောက်ဆုံးဓမ္မတိပတိယပြောကြစို့ကတမဇဘိကဝေဓမ္မတိပတိယတဲ့ဘိက္ခုတို့ဓမ္မတိပတိယဆိုတာဘာတော့လဲဣဒဘိကဝေဘိက္ခုအရင်ကဟာတိုင်းပါပဲဣဒဘိကဝေဘိက္ခုဣဒဘိကဝေဘိက္ခုအရိညာကတောဝါဒုက္ခမူလကတောဝါသူညာကရကတောဝါ ဣတိပတိတံစိတ်ကတိဘိက္ခုတို့ဤသာသနာတော်ကဘိက္ခုကယောဂီပုဂ္ဂိုလ်ဟာတော်တယ်သူသင်္ကတိဖြစ်စေတတိအောက်သူသင်္ကတိဖြစ်စေစိတ်ဉာဏ်ရာသူသင်္ကတိဖြစ်စေဒီလိုရှုမြင်သုံးတတ်တယ်နာခောပနာစီဝရဟေတုအက္ခရသမအနာကရိယံပပစီတောနပိနပတာဟေတုနတိနတနာဟေတုနဣတိဘဝဘဝဟေတုအက္ခရသမအနာကရိယံပပစီတောဝူကြီးစာရေးနေထိုင်ရေးကြောင့် အဲ့ဒီဝိသယမြေထိုင်နေမှာဆုံးယုံရင်တိုးတက်ရေးကြောင့်အခုလိုလူပေါင်းကနေပြီးတော့သုံးပုံအိမ်ကနေပြီးတော့ရိတ်တာကြောင့်ရောက်လာတာမဟုတ်ဘူးအပိစာကောင်းပြီးဩဒီနဇာတိယဇရာယမရဏိနတောကိပတိတိဒုက္ခိဒေါမနတိဥပယာတိဟိဒုက္ခတိနဒုက္ခပရိတော့စင်စစ်တော့ကုဏတိဒုက္ခတိရေဝိုင်းဝဲပြီးတော့ဖိစစ်လို့ဒုက္ခတွေနဲ့ပြည့်နေပြီးတော့အဲ့ဒီဒုက္ခတွေကလွတ်မြောက်တန်ရာရဲ့အဲ့ဒီဒုက္ခတွေရဲ့အဆုံးသတ် ဒုက္ခအစုရဲ့အဆုံးသတ်အဆုံးသတ်ရာဌာနတော့ရှိတံကောင်းရဲ့ရှိမှာပဲဆိုတဲ့ယုံကြည်ချက်နဲ့ဒုက္ခတွေအဆုံးသတ်ဖို့ရာကြောင်းရောက်လာတာကြောင်းရောက်လာပြီးမှအခုလိုအဲလူမှုကိစ္စတွေကိုစွန့်လွတ်ခဲ့ရလို့လူမှုချမ်းသာတွေဆုံးရှုံးသွားတဲ့လူမှုချမ်းသာတွေအတွက်နစ်နာသွားတဲ့လူမှုချမ်းသာတွေအတွက်အစားရောက်အောင်လို့မလုံနိုင်ဘူးဆိုလို့ရှိရင်ဘယ်သူအဖြစ်လဲငါအဖြစ်ပြီးတော့ သင်ကြံရပိုင်းယောဂီဖြစ်ပေမဲ့လို့ကျူးစားမယ်ပေါ့မနေဘူးဆိုတာပေါ့လေတရားကိုအလေးနဲ့ထားပြီးတော့မိမိနဲ့အဲအတူနေပဲပေါ့လေသတင်းသုံးပေါ့လေအတူလည်းကွာအတုကိုအတုပဲတည်ရှေးရှေးကအတုသွားတဲ့ပုဂ္ဂိုလ်တွေယခုအတုတဲ့ပုဂ္ဂိုလ်တွေမိမိနဲ့ရှင်းတဲ့အတူလည်းကွာအတုကိုအတုပဲတည်ရကျိုးစားလို့သူတို့တရားတွေမြင်ရတယ်တရားတွေမြင်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ် ငါလည်းပဲအလားတူပေါ့လေမြတ်စွာဘုရားဟောကြားတဲ့ဓမ္မဝိညာဉ်ခေါ်တဲ့သာသနာတော်မှာအခုလိုယောဂီအဖြစ်နဲ့ရောက်လာပြီးဖြစ်ပါလေခင်ပြင်းကြောဆွဲနေလို့တော့မတော်ဘူးမိမိလျော့ပုဝတ်ဆသနေလို့တော့မတော်ဘူးအဲ့လိုသဘောထားပြီးတော့ပေါ့လေရှုနေဆင်းရတယ်ဒီထဲမှာတော်တော်လေးကြည်ကြပြည့်ပြည့်ရှုနေဆင်းနေမှုလေးရှိပါတယ်ဘုန်းကြီးဒီနေ့တူချုံပြီးတော့ဒီမှာအဆုံးကခေါ်လိုက်ရတယ်အဲ့တော့မတော်ဘူးဆိုတော့တော်အောင်မယ်လို့လုပ်ရမလဲ အရတံကောပနာမိဝိရိယပွေတတိအတ္တလိနာတတိဥပဋ္ဌိတာအတ္တမုဋ္ဌပတ္တတောကာယောအတ္တရတောသမိုက်တံစိတ်တံဧကကံတိဒီလိုသူကရှိနေခြင်းနဲ့မိမိရဲ့ဝိရိယဟာအမြဲတမ်းအတုဝတိဖြစ်ဖြစ်အရာဝတ္ထုတစ်ခုကိုပြည့်မြောက်ထားတဲ့အခါမှာအောက်ကျသွားတာလည်းမရှိဘူးရပ်နေတာလည်းမရှိဘူးအဲ့ဒီလိုအနေနဲ့ရှိအောင်ကြိုးစားမယ်ခိုတာကတ်တာ ဒီစားနဲ့လူလူတွန့်နာဆုတ်တာဒီလိုမရှိသေးဘူးတင့်တင်းရေးပေါ်ဒီကြိုးစားမယ်အစာပြုကြိုးစားအထုတ်မယ်သစင်တို့အပြင်ကလူမြောင်ကြိုးစားအထုတ်မယ်နည်းနည်းလေးတရားစီရင်ကောင်းလာပြီဆိုလို့ရှိရင်အစစ်စစ်တိုးအောင်ပေါ့လေပတ်နဲ့ရောက်တဲ့ကြိုးစားအထုတ်မယ်ဆိုတာပေါ့လေမိမိရဲ့ဝိရိယလေးကိုမြင့်တင်ပေးလိုက်သမ်းပါတဲ့မြင့်တင်ပေးလို့ရှိရင်ထူးထူးခြားခြားကြီးတတိယလည်းကောင်းလာတာပဲတတိကောင်းတယ်ဆိုလို့ရှိရင်နိဝရဏတရားကြီးကိဝိတ်ဆင်ကျဲပြီးတော့စိတ်ကလည်းပဲတစိမ့်စိတ် အဲတသိမ့်နေနေပေါ့ဒီနေ့တိုင်းလည်းကောင်းလာတာဒီနေ့ဖြစ်လာတာဒီနေ့ဖြစ်လာပြီဆိုလို့ရှိရင်ဉာဏ်ကြီးပြလာတာဒီတော့အစ်စ်မြင်တဲ့ဒီတိဋ္ဌာန်ဘာဝနာလုပ်ငန်းကိုလေးစားတဲ့အနေနဲ့တိဋ္ဌာန်တရားအထုတ်ခြင်းကရနိုင်တဲ့မတရားပုဒ်တရားနိဗ္ဗာန်တရားတွေဒီဟာတွေကိုမိမိရလို့ရေးနေတော့အလေးပေးပြီးတော့ဒီမှာအထုတ်ရတာအဲဒီလိုအထုတ်တဲ့ပုဂ္ဂိုလ်ဟာတော့ထိုပုဂ္ဂိုလ်ဒီတော့ထိုဩနာတိဒုက္ခပြီးဒီဖြစ်စီနှိမ့်ဆက်လို့ ဒီတဲ့ရောက်လာတဲ့အခါမှာအပြင်းထူနေလို့မဖြစ်ဘူးပဝဆဆနေလို့မဖြစ်ဘူးကြိုးစားမှဖြစ်မယ်ဆိုတဲ့ပြုမြင်ရှင်ရင်သုံးသပ်နေသောပုဂ္ဂိုလ်ဒီဓမ္မယေဝအတိပတိလုပ်ငန်းစဉ်နဲ့တကဝရရှိတဲ့တရားကိုအကြည့်မှုပြုရအတိပတိအကြည့်မှုကိုကြိတ်တော်ပြုရအာဟုတလံပတ်တယ်အာဟုတုပင်နိုင်တော့ဤကုတလံဘာဝိကုတုတရားကိုပွားနိုင်တော့ဤသာဝိဇ္ဇာအပြည့်ရှိတဲ့တရားကို ပတ္တာတိပယ်နိုင်တော့၏အနဝိဇ္ဇာအပြစ်ကင်းတဲ့တရားကိုဘာဝေတိပွားနိုင်တော့၏ဧဝဤသို့ဖြစ်လာသောတုတ်တံစင်ကြယ်သောအတ္တနာမိကိုဝါအတ္တနာမိကိုတုတ်တံစင်ကြယ်တဲ့စင်ကြယ်အောင်ပရိဟရတိအပြစ်မနှောဇင်းလုံးချောအောင်အပြစ်မနှောဇင်းလုံးချောအောင်ဆေးကြော့တုတ်ခြင်းစောက်ရှောက်ရ၏ဆိုတာဘာလို့ဖြစ်လာလဲ ခုနပြောခဲ့တဲ့အတိုင်းပါပဲဣဒဝစတိဘိက္ခုဓမ္မတိပတိယဘိက္ခုတို့ဤဒီကိုတရားကိုအလေးပေးလို့ဖြစ်ပေါ်လာသောတရားရဲလို့ဆိုရပါသည်တဲ့မြတ်စွာဘုရားကဒီဓမ္မတိပတိယဆုံးသတ်ပြီးတော့ဟောလိုက်ပါတယ်အခုခွန်ကြီးတို့သာသနာတော်ကြီးကျင့်ကြိုက်ခဲ့လူဖြစ်ရနေလို့မှာအခုလိုနှစ်ဟောင်းကနေပြီးတော့နှစ်တစ်ကူးတော့မယ်အပြုတ်ပေါ့လေ ကြော်ပွဲရှင်ပွဲတွေမျက်နှာတွဲပြီးတော့ပေါ့လေသာသနာ့ရေးကရောက်ရှိပြီးတော့အခုလိုအသိဉာဏ်နဲ့တရားတွေအတုတဲ့ကာလမှာအခုပြောခဲ့တဲ့အတိုင်းအတ္တဒီပတေယမိမိကိုယ်ကိုအလေးအမြတ်ပြုပြီးတော့အားထုတ်လို့ရရှိနေတဲ့တရားတွေလောကဒီပတေယတကုရှင်ဒီပါစိတ်ကအပင်ကြီးသူတထုရဲ့စိတ်ကိုနားလည်ကြတဲ့ပုဂ္ဂိုလ်တွေသတင်းသုံးမော်တွေအလေးအမြတ်ထားပြီးတော့အားထုတ်မှရနိုင်တဲ့တရားတွေလုံနည်းလောက်ဟန်နဲ့အတူ အထုတ်လို့ရရှိခြင်းရရှိတဲ့မတရားဖို့တရားနိဗ္ဗာန်တရားတွေကိုအလေးမြတ်ထားပြီးတော့အထုတ်လို့ရရှိတဲ့တရားအဲ့ဒီတရားတွေအလေးမြတ်ထားပြီးတော့လာမဲ့နှစ်စစ်တွေကိုယခုအထုတ်လို့ရရှိတဲ့အပြစ်မနှော့ရင်းလုံးချောအောင်ဆေးကြောတုတ်တင်ရာဤဆိုတာအပြစ်မနှော့ရင်းလုံးချောအောင်ဆေးကြောတုတ်တင်ထားတဲ့ထိုက်တန်တဲ့ဆေးကြောတုတ်တင်ထားတဲ့မိမိရဲ့ကိုယ်စိတ်နှစ်ပါးနဲ့1345ခုနှစ် နှစ်သိကိုတဏ္ဍရှင်းရှင်းလေးနဲ့ကြိုးစုံနိုင်တဲ့အထိကြိုးစားပွားများအထုတ်နိုင်ကြပါစေ။